ဒီသာသနာတော်ပုဂ္ဂိုလ်2540ခုနှစ်လူတော်ဟောကောဇာတိကရိ1358ခုနှစ်ဘုရုကိမန္တနေလရာတိတကူလာဇာရှိရဲ့တင်းကြံအချက်နေယနေ့ရှင်ဘုံဝသာသနာရိတ်တာတို့ဓမ္မသာဝနာကုသိုလ်တို့လာရောက်ရှိပူးကြရဲ့

ပသိနရီကောသလမင်းကြီးကိုအကြောင်းပြုပြီးဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူပါလေအကာရမပသိနရီကောသလမင်းကြီးမြတ်စွာဘုရားထံရောက်လို့ယူတည်စွာရှိခိုးဥချတယ်သင်တို့လျောက်ပတ်တဲ့နေရာဌာနမှာလက်ဥကြီးမိုးပြီးတော့ထိုင်နေတဲ့အခါဘုရားရှင်ကိုရောမြတ်ကြီးကသတ္တရောမိမဟာရာဇပုဂ္ဂလသံတော်တံဝိဇာမနာလောကသမိတ်

ခွဲခြားပြီးတော့ကြည့်လိုက်လို့ရှိရင် ပုဂ္ဂိုလ်၄မျိုးခွဲခြားပြီးတော့ရတယ်တဲ့ကတမေသတ္တတော်အပင်၄မျိုးတို့နိဟုမူကားဓမ္မောဓမ္မပရာယနောဓမ္မောဇောတိပရာယနောဇောတိဓမ္မပရာယနောဇောတိဇောတိပရာယနောတိဓမ္မောဓမ္မပရာယနော အမိုက်ကာလာ၍အမိုက်ကိုသွားသောပုဂ္ဂိုလ်၎င်း ဓမ္မောဇောတိပရာယေလောအမိုက်မောင်ကလာ၍အလင်းရောင်သို့သွားသောပုဂ္ဂိုလ်၎င်းဇောတိဓမ္မပရာယေလောအလင်းကလာ၍အမိုက်မောင်ကိုသွားသောပုဂ္ဂိုလ်၎င်းဇောတိဇောတိပရာယေလောအလင်းရောင်မှလာ၍အလင်းရောင်ကိုသွားသောပုဂ္ဂိုလ်၎င်းဤမိသတ္တရောဤလေးမျိုးတို့ပါပေ၏လောကမှာရှိနေကြတဲ့အာလုံသောပုဂ္ဂိုလ် အာလုံးသောလူပုဂ္ဂိုလ်တွေမှာအမိုက်ကနေပြီးတော့အမိုက်မောင်လေးကိုသွားနေတဲ့ပုဂ္ဂိုလ်ကတစ်မျိုးအမိုက်မောင်ကနေပြီးတော့အလင်းရောင်ကြီးကိုသွားနေတဲ့ပုဂ္ဂိုလ်ကတစ်မျိုးအလင်းရောင်ကနေပြီးတော့အမိုက်မောင်ကြီးကိုသွားနေတဲ့ပုဂ္ဂိုလ်ကတစ်မျိုးအလင်းရောင်ကနေပြီးတော့အလင်းရောင်လေးကိုသွားနေတဲ့ပုဂ္ဂိုလ်ကတစ်မျိုးလို့ပုဂ္ဂိုလ်ဘယ်နှမျိုးပါလိမ့်မယ် အဲဒီ၄မျိုးကိုဘုရားရှင်ကိုရောမြတ်ကြီးကကတိဇာမဟာရာဇာပုဂ္ဂလောတမောဓမ္မပရာယနောဟောတိမဟာရာဇာမြတ်တော်မြတ်ကြီးကတိဇာပေတို့ရင် ပုဂ္ဂလောပုဂ္ဂိုလ်သည်ဓမ္မောဓမ္မပရာယနောအမိုင်မောင်မလာ၍အမိုင်မောင်တို့သွားသော ပုဂ္ဂိုလ်မည်သည်ဟောတိဖြစ်ပါသည်ဘုရားရှင်ကိုရောမြတ်ကြီးကအမိုင်မောင်ကနေလာပြီးတော့အမိုင်မောင်လေးကိုသွားနေတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုခေါ်ပါသလဲလို့ကိုယ်တော်တိုင်မိငုံထုတ်ပြီးတော့ ကိုယ်တော်၌ပြန်လင်းပြီးတော့ဖြေကြတော်မူလိုတဲ့အတွက်ဣဒံမဟာရာဇာဧကိသောပုဂ္ဂလောနိစေကုလိပစ္စာဇာတောဟောတိသန္နာလာကုလိဝဝေနာကုလိဝနေပါရာကုလိဝပဋ္ဌကာရာကုလိဝပုဂ္ဂုတကုလိဝဒလိတိအပ္ပနာပန္နာဘောဇနိဂတိရာဝတိကေယထာဂတိနာဂတိသာရောလဝတိ မဟာရဇာမြတ်တော်မိဤရာဤလောက၌ဧကိသောသို့သောပုဂ္ဂလောပုဂ္ဂိုလ်၏ဤစေကိုလေးနေသောအမျိုး၌ပစ္စာဇာတော်ဆွေမိ၍ဖြစ်သည်ဟောသည်ဖြစ်၏မြတ်တော်မိကြီးတဲ့ဟောဤအချို့သောပုဂ္ဂိုလ်လောကကြီးထဲမှာရှိနေကြတဲ့ပုဂ္ဂိုလ်တွေကအချို့သောပုဂ္ဂိုလ်များနိမ့်ညံ့နိမ့်ကြတဲ့အမျိုးမှာဖြစ်ပြီးတော့နေတယ်တဲ့ယုံနိမ့်တဲ့အမျိုးမှာဖြစ်ပြီးတော့နေတယ်တဲ့ ဤစေကုလေနေတော်အမျိုး၌ပြစ္ဆာသတော်ဆွေးမိ၍ဖြစ်ပြီးဟောတိဖြစ်၏ဒီတော့အဲ့ဒီလိုနေငယ်မျိုးညံ့ငယ်မျိုးယုံညံ့ငယ်မျိုးဆိုတာဘယ်လိုမျိုးဤလဲဆိုရင်သန္တနာကုလေဝါဒေါသန္တာမျိုး၌၎င်းဝေနာကုလေဝါနှိဓမာမျိုး၌၎င်းလေလာရာကုလေဝါမုသောတံဃာမျိုး၌၎င်းရထကာရာကုလေဝါသာယိနေဓမာမျိုး၌၎င်းဘောဂောတာကုလေဝါပန်းမိုက်တော်မိန်လာကျုံဓမာမျိုး၌၎င်း ဒလိတိဆင်းရဲသောအပန္နပန္နဘောဇနိစာယိသံငါပြရှားပါသောဂတိရာဝတိကေဆင်းညုံမြင့်တပြင်တမွေးမှုရှိသောယထာခြင်းမျိုး၌ဂတိရိနာဆင်းရဲညုံမြင့်တပြင်ဂါတိစာရောအစဝကိုလဝတိယဤတတထိုနေကြသော အမျိုး၌ပြစ္ဆာဇာတော်ဆွဲမိ၍ဖြစ်သည်ဟောသည်ဖြစ်၏ချိုချိုသောပုဂ္ဂိုလ်ဤကအဲဒီလိုဒေါသနာမျိုးနှီးဓမ္မမျိုးမုသုတ္တငါမျိုးတာရည်နေဓမ္မမျိုး ပန်းမိုက်သုံးမိန်လာကျိုးသမမျိုးဆိုတဲ့အဲဒီလိုနေကြတဲ့အမျိုးဒီမှာသွားပြီးတော့ဖြစ်ရတယ်ဒီလိုနေကြတဲ့မျိုးဒီမှာသွားပြီးတော့ဖြစ်ရလို့မိမိရဲ့ဘဝဟာတိတ်တော်အတိတ်ခကလဒုက္ခိကမကောင်းမှုအကုသိုလ်အမှုတွေပြုခဲ့လို့ငါဒီဘဝမှာဒီလိုနေကြတဲ့ဘဝမျိုးရောက်ရှိနေတာပါလားရဲ့လို့တတိတံဝေကမရတတိတံဝေကမရရဲ့လည်းမကောင်းမှုဒုစရိုက်အမှုတွေကိုသာဆက်လက်ပြီးတော့ပြုလုပ်နေပြန်တယ် ဒေါသဟောတိဒုဗ္ဗနောဒုဒ္ဒတိကောဩကောတိမေကောဘဝပါရောကနောဝါကုမိဝါခင်ဇောဝါပက္ခဟတောဝါအဲဒီလိုနေကြတဲ့မျိုးမှာသွားပြီးတော့ဖြစ်နေရတဲ့ပုဂ္ဂိုလ်ယုံနေတဲ့မျိုးမှာသွားပြီးတော့ဖြစ်ရပြီးတော့ယုတ်စင်းအင်္ဂါအနိအချင်းရှိနေကြတော်လည်းပဲဒုဗ္ဗနောအစင်းအနိအချင်းလည်းပဲမလားပါဒုရတိကောမြင်ရကြည့်ရတဲ့ပုဂ္ဂိုလ်တွေမှလည်းပဲအမြင်ဆိုးပြီးတော့နေတယ်။ ဩကောတိမကောသူ့ရဲ့အမွေအရာတွေကသူ့ရဲ့ရုပ်ရှင်အင်္ဂါနေရာဖြင့်လည်းပဲဂုတ်တုပုကွာပြီးတော့နေတဲ့ဘဝပါရောနာယောဂအနေအချင်းလည်းပဲပေါ်များရင်ကံနောဝကံဒီလည်းကောကုဏိဝလည်းကောပြီးလည်းကောခင်ဆုံးဝခြေခွင်ဒီလည်းကောပက်ကဟတော်ဝကိုယ်တော်ပိုင်သိရနေပြီလည်းကောဟောတိဖြစ်၏နင်းကြတဲ့အမျိုးမှလည်းပဲသွားဖြစ်တဲ့ရုပ်ရှင်အင်္ဂါနေရာဖြင့်လည်းပဲကြည်ွယ်ရှုွယ်မရှိဘူး ဒါရင်လာလို့ဆိုတော့သာယတောက်ရပြန်တော့လည်းပဲနလာဘိအနတ္တပါဏတ္တဝဋ္ဌတယနာတ္တမလာကနာဝိလိပနတ္တဘိယဝတ္တတပရိပိယတအနတ္တသာဝေကိုလည်းပဲလာပြီးအနတ္တသမင်းကိုလည်းပဲလာပြီးရလေရှိဒီနာဝတိမဖြစ်ပါဏတ္တဖြောယမကာကိုလည်းပဲလာပြီးရလေရှိဒီနာဝတိမဖြစ်ဝတ္တတာဝတ်တေကို၎င်းယနတ္တရှင်ကို၎င်းမာလာကနာဝိနိပနတ္တပါဏတ္တနန္နာပြောင်းကို၎င်း ဘေယဝတ္ထပရိပေယတာအေယနိယရှင်ဝင်းညိတို့ဝယ်စည်းစပြီးကို၎င်းလာပြီးရလေးစီရိနာဟောတိမရှိအဲဒီပုဂ္ဂိုလ်မှာသဝေတောက်ပွဲဝတ်ပွဲအဝတ်အယုံစသည်ဖြင့်ရှားရှားပါးပါးအမိအဖြင့်ဝယုံသုံးဆောင်ပြီးတော့နေရတယ်စတောက်ပြီးတော့နေရအေးတဲ့ချမ်းချမ်းသာသာမဟုတ်အင်မတန်မှဆင်းရဲဒီလိုဆင်းရဲတဲ့ဘဝမျိုးကိုရောက်ပြီးတော့နေပြီးမဲ့လို့လည်းပဲကိုယ်ဘဝကိုပြန်ပြီးတော့တတိတံဝေကမရပါဘဲနဲ့ မကောင်းမှုဒုစရိုက်မှုတွေကိုတတိပုဂ္ဂိုလ်ဟာဆက်လက်ပြီးတော့ပြုလုပ်နေပြန်တယ်။သောကာယနာဒုစရိတံစရတိဝါစာယဒုစရိတံစရတိမနတဒုစရိတံစရတိသောကာယနာဒုစရိတံစရိတဝါဝါစာယဒုစရိတံစရိတဝါမနတဒုစရိတံစရိတဝါကာယတအဘိဓာပရမရဏအပယဒုက္ကတိဝိနိပါဒာနိရယံဥပပစ္စတိ တော်တို့နိကြရဲ့မြို့မှာဖြစ်ပြီးတော့ဆင်းရဲ၍နေတော်ပုဂ္ဂိုလ်သည်ကာယိနကိုယ်ပြင်ဒုစရိတမကောင်းမှုတိုင်းကာယဒုစရိုက်ကိုစရတိပြုခြင်း၏ဝါစာယနှုတ်ပြင်ဒုစရိတမကောင်းမှုတိုင်းမနောဒုစရိုက်ကိုစရတိပြုခြင်း၏မနတစိတ်ပြင်ဒုစရိတမကောင်းမှုတိုင်းမနောဒုစရိုက်ကိုစရတိပြုခြင်း၏သောတော်သူဤကာယိနကိုယ်ပြင်ဒုစရိတဒုစရိုက်ကိုစရတိဝါပြုခြင်း၏ဝါစာယနှုတ်ပြင်ဒုစရိတဒုစရိုက်ကိုဝါ သရိတဝါပြုခြင်း၍မနတာစိတ်ဖြင့်ဒေါသရိတံဒုစရကိုသရိတဝါပြုခြင်း၍ကာယတာကိုခန္ဓာဤဗေရာပြည့်ခြင်းကြောင့်ပရမရဏတေတိမှနောက်၌အပါယချမ်းသာမှကျင်းသောဒုက္ခတေမကောင်းသော သူတို့သည်သာနာရောက်ရာဖြစ်သောဝိနိပါဒံလိုအပ်တာကျင်း၍ကြာရောက်ရာဖြစ်သောနိရယံငရေသူဥပပိစ္စတိကြာရောက်ရာလီတို့၏ မိမိအတိတ်ဘဝကဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုတွေမပါခဲ့တော့ဒီဘဝမှာလည်းပဲနေကြတဲ့အမျိုးမှလာပြီးတော့ဖြစ်ရယုံညာနဲ့အမျိုးမှလာပြီးတော့ဖြစ်ရတယ်ဖြစ်ပြန်တော့လည်းပဲရုပ်ရှင်အင်္ဂါမလမပမတင့်မတည့်အနည်းအဖြစ်လာပြီးတော့ဖြစ်ရတယ်အဲဒီလိုဖြစ်ရတဲ့အထက်ကမကောင်းမှုဒုစရိုက်တွေကိုသာပြန်လည်ပြီးတော့ကာယကံအနေအချင်း သူအသက်သာရှင်သူစားကိုခြင်းလူသားအင်အားပြင်မာခြင်းမူရင်မင်းလျောစေတတ်တဲ့ရေတိစာတောက်စားခြင်းဒီလိုကာယကအမှုတွေလည်းပဲပြုနေပြန်တယ်။ဝစီကံနေအပြင်လည်းပဲမဟုတ်မမှန်တဲ့စကားတွေပြောဆိုဂုံတိုက်တဲ့စကားတွေပြောဆိုကြမ်းတမ်းတဲ့စကားတွေပြောဆိုအနှစ်သာရမရှိတဲ့စကားတွေပြောဆိုပြီးတော့နေတယ်။မနောကံနေအပြင်လည်းပဲမကောင်းတဲ့အကြံစီတွေကြံစီပြီးတော့နေတယ်။မိမိတို့ရဲ့မျက်မှောက်မှာ အဲလိုအတိတ်ဘဝကအတိတ်ကံဆိုးခဲ့လို့ဒီဘဝမှာနေစရာတိုင်းစရာမရှိရှင်းစင်းရဲရဲနဲ့သူတော်ဘာရဲ့အိမ်နာယံအုတ်နာယံသူတော်ဘာရဲ့အိမ်ရိပ်အုတ်ရိပ်မှာခိုးပြီးတော့နေထိုင်ကြရတဲ့ပုဂ္ဂိုလ်တွေပလပေါင်းပေါ်မှာနေကြရတဲ့ပုဂ္ဂိုလ်တွေမရှိခဲ့ဘူးလားဗျာအဲဒီလိုပလပေါင်းပြီးမှနေကြရလို့အတေကကုသိုလ်ကံတွေမပခဲ့လို့ဒီလိုနေကြတဲ့ဘဝမျိုးမှာရောက်လို့ ရုပ်ရှင်အင်္ဂါမတင်မတဲ့ရှိပြီးတော့ဖြစ်ပြီးတော့နေတဲ့စားစရာတောက်စရာလည်းပဲအင်မတန်မှဆင်းဆင်းရဲရဲစားတော့ဝတ်စရာဆိုရင်လည်းပဲအစုံအလိုဝတ်စုဝတ်ပြီးတော့နေကြရဒါပေမဲ့လို့အဲဒီလိုသူတော်ဘာရဲ့အင်းရိပ်မှာသူတော်ဘာရဲ့အိမ်ပင်မှာဘလပေါင်းပင်မှာဥက္ခုံပေါ်မှာနေကြရပြီမယ်လို့ပြုလုပ်တဲ့အပြုအမူတွေကကာယကံဒုစရအမှုတွေမကောင်းတာတွေပြုတယ်။ဒါတွေပြုပါလိမ့်မယ်။ သူတစ်ပါးရဲ့ပစ္စည်းဥစ္စာတွေခိုးမယ်တိုက်မယ်လူမယ်ရင့်မယ်ပြောတဲ့စကားတွေကိုနားထောင်ကြည့်လိုက်လို့ရှိရင်လည်းအဲဒီလမ်းပြီးပလပေါင်းပြီးမှနေကြတဲ့ပုဂ္ဂိုလ်ကြီးပြောဆိုနေတဲ့စကားတွေဟာအနှစ်သာရရှိသလားမရှိဘူးလားဗျာအနှစ်သာရမရှိတဲ့စကားတွေပြောဆိုကြံရံတော့လည်းပဲစိတ်ကူးကြံစီကြံတော့လည်းပဲသူတော်ဟာဒီပုံမှန်မကောင်းကြံစီတဲ့စိတ်ကြံစီကိုယ်တော်ကြံစီနေကြတယ် အဲဒီလိုပုဂ္ဂိုလ်ကြီးဟာမကောင်းတာကြီးပြုမကောင်းတာကြီးပြောမကောင်းတာကြီးကြံစီပြုလုပ်နေတဲ့ပုဂ္ဂိုလ်ကြီးဟာကာယနာကိုယ်ခန္ဓာဤဒေရာပြည့်ခြင်းကြောင့်ပရမရဏတိတိမှနောက်၌အပယံချမ်းသာမှကင်းသောဒုက္ခတိမကောင်းသောသူတို့သည်သာလာရောက်ရာဖြစ်သောဝိနိပါဒံလိုအပ်တာကျင်း၍ကြာရောက်ရာဖြစ်သောနိရယံငရဲတို့ဥပပစ္စတိကာရောက်ရာနေတော့၏ အဲလိုမကောင်းမှုပြုတဲ့ပုဂ္ဂိုလ်တွေသိပြီးအချမ်းမဲ့မှာဒုက္ကတိဘဝလားဒုက္ကတိဘဝလားဗျာဒုက္ကတိဘဝတဲ့မကောင်းတဲ့ဘဝကိုသူတို့ကြားရောက်မင်းဒီတော့အဲ့ဒီပုဂ္ဂိုလ်ကြီးဟာတကယ်လို့ပြန်ပြီးတော့သူတို့ကိုစမ်းစစ်ကြည့်လိုက်လို့ရှိရင်တရားတာပိမဟာရာဇာပုရိသောအန္တကာရဝါအန္တကာရကိစီယဓမ္မဝါဓမ္မကိစီယလောဟိတမလဝါလောဟိတမလကိစီယတတုပမဟာမရာဇာဣမံပုဂ္ဂလဝရာမိ ရသော်ဗျာရှင်ကိုတော်မြတ်ကြီးကဘာနဲ့ဥမာပြီးပြီးတော့ပြောပြန်တယ်ဆိုတော့မဟာရဇရတော်မင်းဤတရားဓာပြီးနိုင်ခိုင်းစရာဥပမာအပြင်ပြောရမယ်ဆိုရင်ဝိနတော်ယောက်ျားသည်အန္တကာရဝအမိုင်မှောင်မလီအန္တကာရမိုင်မောက်တို့ဖြစ်စေရယထာသွားရတကယ်လို့ဓမ္မဝအမောင်းမလီဓမ္မအမောင်းတွင်တို့ဖြစ်စေရယထာသွားရတကယ်လို့ လောဟိတမလဝါသွေးပြီးအငြိကြီးရှိရာယမှလောဟိတမလသွေးပြီးအငြိကြီးရှိရာယသို့ကိစီယယထာသွားရလေကေဟုတတုပမတုလင်ဥပမရှိတော်မဟာရဇမြတ်တော်မင်းကြီးမဟာရဇမြတ်တော်မင်းကြီးတတုပမတုလင်ဥပမရှိတော်ဤမံပုဂ္ဂလံဤပုဂ္ဂိုလ်ကိုအဟံငါဘယတိဝရမိကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း မြတ်တော်မင်းကြီးတဲ့အဲ့ဒီပုဂ္ဂိုလ်ဟာအတိတ်ကမကောင်းတာတွေပြုခဲ့လို့ယခုမျက်မှောက်ဘဝမှာဆင်းဆင်းရဲရဲနဲ့ယုံညံ့တဲ့အမျိုးမှာဖြစ်ပြီးတော့မိရရုပ်ရှင်အင်္ဂါမလမပဝတ်စရာစားစရာနေစရာတိုက်စရာဆင်းဆင်းရဲရဲရှားဝေးစားရအဲဒီလိုမိမိဘဝဟာမကောင်းတဲ့ယုံနေတဲ့ဘဝရောက်နေပြီမယ်လို့လည်းပဲကောင်းတဲ့စိတ်ထားမြင့်တဲ့စိတ်မျိုးမထားနိုင်မင်းနဲ့ကာယကဒုစရိုက်မှုတွေဝစီကဒုစရိုက်အမှုတွေမနောကဒုစရိုက်အမှုတွေဒါပြုလုပ်နေတယ် ဒါကြောင့်သူတို့ဟာသေတိအကြမဲ့မှာချမ်းသာမှာပြင်းတဲ့ဒုက္ခတေအပယဒုက္ခတေဝိနိပါဒာနိရိယဥပပစ္စတိချမ်းသာခြင်းပြီးတော့ဆင်းရဲတဲ့အပင်ငရေကို ကြောက်ရောက်ပြီးတော့ငရေဆင်းရဲတွေခံစားရမယ်။ဒါကြောင့်ဗာနဲ့ဥပမာပြောရမလဲလို့ဆိုပါရင်အဲ့ဒီပုဂ္ဂိုလ်များဟာအမိုက်မောင်တွေကနေပြီးတော့အမိုက်မောင်တွေသွားနေတယ်လို့အမောင်တွေကနေပြီးတော့အမောင်လန်းကိုသွားနေတယ်လို့ တွေးကြည်ငြိကြီးရှိရာအရာကနေပြီးတော့တွေးကြည်ငြိကြီးရှိရာအရာကိုသွားနေတယ်လို့တဲ့ဒီပုဂ္ဂိုလ်ကြီးဟာမကောင်းတဲ့ဘဝကနေပြီးတော့အဲဒီမကောင်းတဲ့ဘဝတွေကိုပဲသူတို့သွားနေတယ်အမိုက်ခဲကနေပြီးတော့အမိုက်ခဲကိုသွားနေတယ်အမှောင်လေးကနေပြီးတော့သူတို့ဘယ်ကိုသွားနေကြတယ်အမှောင်လေးကိုပဲပြန်ပြီးတော့သွားနေကြတယ်မိမိရဲ့ယုံညံ့တဲ့ဘဝတွေကနေပြီးတော့ယုံညံ့နေပြီးတဲ့ယုံညံ့တဲ့ဘဝတွေကိုသူတို့သွားနေကြပြီး ဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကမဟာရာဇမြတ်တော်မင်းကြီးဣမံပုဂ္ဂလံဤပုဂ္ဂိုလ်ကိုဓတုပမဟံတို့လင်ဥပမာရှိတော်ဣမံကုပ္ပလံဤပုဂ္ဂိုလ်ကိုအဟံငါဘုရားတိဝရမိဟောတော်မူ၏အဲဒီပုဂ္ဂိုလ်များဟာအမိုက်ကလာပြီးတော့အမိုက်ကိုတွားနေတဲ့ပုဂ္ဂိုလ်တွေလို့ခေါ်တယ်။ဘယ်ကနေလာပြီးဘယ်ကိုတွားနေတယ်။အမိုက်ကလာပြီးတော့အမိုက်မောင်းတွေကိုတွားနေတဲ့ပုဂ္ဂိုလ်တဲ့အတိတ်ကမကောင်းမှုတွေပြုခဲ့လို့ဒီဘဝမှာယုံညံ့နေအမျိုးနှိမ့်ကြတဲ့အမျိုးတွေမှာဖြစ် ရုပ်ရှင်အင်္ဂါမလမပအနေအချင်းစင်စင်ရဲ့နဲ့ရှားဝေးလုပ်ကင်စားတော့နေရတဲ့ဘဝဒီဘဝမှာလည်းပဲတတိတရားမရပဲနဲ့မကောင်းမှုတွေကိုသာပြန်ပြီးတော့ကာယကံဒုစရိုက်အမှုဝစီကံဒုစရိုက်အမှုမနောကံဒုစရိုက်အမှုတွေအဲဒီအမှုတွေပြုပြီးတော့နေလို့ရှိရင်ဒီပုဂ္ဂိုလ်ဟာအမိုက်ကနေပြီးတော့ဘယ်ကိုသွားနေတာလဲအမိုက်မောင်လေးကိုသွားနေတာအခုဘုန်းကြီးတို့ရဲ့မျက်မှောက်ဘဝမှာအဲ့လိုပုဂ္ဂိုလ်မျိုးကြီးမရှိပြီဘူးလားနည်းနည်းလေးရှိတာလားအများကြီးရှိတာလား အများကြီးပဲအမိုက်မောင်လေးကနေပြီးတော့အမိုက်မောင်လေးကိုသွားနေတဲ့ပုဂ္ဂိုလ်ကြီးအများကြီးပဲအဲလိုအမိုက်မောင်ကနေပြီးတော့အမိုက်မောင်ကိုသွားနေတဲ့ပုဂ္ဂိုလ်ကြီးဘုန်းကြီးတို့မြတ်စွာဘုရားရှင်လက်ထက်တော်ခန္ဓာလာတုန်းကတာရကအနည်းအပြည့်မရှိဘူးလားဘုရားရှင်ဘုရားရှင်ကိုရောင်မြတ်ကြီးလက်ထက်တော်ခန္ဓာလာတုန်းကတာဝတိကြီးမှာရဲ့ကောကသုနခဆိုတဲ့မုတ်ဆိုးကြီးတယောက်ရှိတယ်အဲဒီကောကသုနခဆိုတဲ့မုတ်ဆိုးကြီးဟာခွေးရင်းနဲ့ စားကောင်းနေလိုက်ပြီးတော့ရှားပွေးလုပ်ကန်ပြီးတော့စားတော့နေတဲ့ပုဂ္ဂိုလ်ဖြစ်တယ်။တဏီရောခကနာကြတော့ခွေးတွေနဲ့တခြားတဲ့တိုးတွေမှာသားကောင်းရှားထွက်လာတဲ့အချိန်ယဟန်တော်တပါးကြွလာတယ်။တပိတ်တိုင်ပြီးတော့တိုးနဲ့တခြားတဲ့တွန်းလိုက်ထွက်လာတဲ့အချိန်ယဟန်တော်ကိုမြင်လိုက်တဲ့ဆိုရင်လည်းအဲ့ဒီမိုးစိုးကြီးရဲ့စိတ်ထဲမှာတခါထင်ကနေဖြစ်သွားတယ်။ဘယ်လိုထင်ကနေဖြစ်သွားတယ်လို့ဆိုတော့ဟောရင်မနဲ့သောသောစီစီအနေအချင်းဥပ္ပိကရုံကိုမြင်ရတာတော့ပြင်ငါမှလက်မကောင်းတော့ဘူးတဲ့ တခါနဲ့မနဲ့စောစောစီးစီးသူကသားကောင်ဆရာမလို့ထွက်လာတာဒီကယဟန်တော်ကြီးတွေ့ရတာဘူးအဲဒီလိုယဟန်တော်မထင်ရကိုတွေ့ရတဲ့အတွေ့အကြုံမို့သူစိတ်ထဲမှာငါဒီကနေ့တော့ဖြင့်အသိနမိတ်မကောင်းဘူးအမင်္ဂလာကောင်ကြီးကိုငါတွေ့နေရပြီဒီကနေ့သားကောင်မှရမရပါမလားလို့စိတ်ထဲမှာတစ်ပြည့်နဲ့နဲ့တိုးတယ်ဝင်တော်ရဲဝင်ပြီးတော့တော်လိုက်တဲ့ခါကလာကြတော့အဲဒီနေမှာဟင်းစားရလို့တော့မှတကောင်မှမရခဲ့ပါသူထင်တဲ့အတိုင်း အဲဒီလိုတကောင်မှမရခဲ့ရခါကလာကြတော့အဲဒီဥပီကရုံးကြီးကြောင့်ငါမှဒီကနေ့ပါကောင်မှသားကောင်တော့မှမရခဲ့ဘူးဟင်းစားနေတော့မှငါမရခဲ့ဘူးလို့စိတ်ပြက်လက်ပြက်နဲ့ကိုယ်ရင်းနဲ့ပြန်လာဒီကမှာယဟန်တော်မထေရကလည်းပဲအဲဒီတာဝတိမျိုးရင်းကသွားကံဆံမြပုံပြီးပြီးတော့ပြန်ပြီးတော့ကြွလာတဲ့အချိန်နဲ့အဲဒီမှာပြန်ပြီးတော့လမ်းကြီးမှာဆုံရပြန်တယ်ဒီလိုဆုံတဲ့အချိန်ကကလာမှာကောကသူနဲ့ကမုတ်ဆိုးကြီးဟာစိတ်ထဲမှာမခံနိုင်တော့ ဟောဒီဥကြီးကတော်ကိုတွေ့ရလို့ဒီကနေ့ငါမှလမ်းမရှင်တော့ဘူးငါမှသားကောင်တကောင်မှမရတော့ဘူးအဲတော့ဒီပုဂ္ဂိုလ်ကိုနေ့စဉ်နေ့တိုင်းငါတွေ့နေရလို့ရှိရင်ငါမှဒုက္ခရောက်လိမ့်မယ်အဲဒီတော့ဒီယဟန်ကိုဒီဥကြီးကတော်ကိုခွေးရင်းနဲ့ရှူတိုက်ပြီးတော့တတ်မှဖြစ်မယ်ဆိုပြီးတော့အဲဒီမှာကောကသုဏကမုတ်ဆိုကယဟန်တာမထေရကို ခွေးနဲ့ရှူတိုက်တယ်။ဒါနဲ့ရှူတိုက်တယ်။အဲဒီလိုခွေးရင်းနဲ့ရှူတိုက်တယ်ဆိုရင်လည်းခွေးတွေကနေပြီးတော့တခါရင် အဲ့ဒီယဟန်တော်မထေရရှိရာကိုသာတော်ဝါတော်မလို့အတင်းပြေးလာကြလေဒီကယဟန်နာမထေရကနေပြီးတော့တရားတော်ဒီလိုမလုတ်ပန်နဲ့တရားတော်ဒီလိုမလုတ်ပန်နဲ့တင်းရင်ခွေးကြီးကို ပြန်ပြီးတော့ခေါ်ပါပြန်ပြီးတော့ထိမှဘယ်လိုမှမရဘူးဟောလည်းတရားရရှုတတ်ဒါနဲ့တပိတ်ကိုပြေးချပြီးတော့နိယသစ်ပင်ကိုအတင်းဆွဲပြီးတော့ပြေးတဲ့ရအဲလိုနိယသစ်ပင်ကိုအတင်းပြေးပြီးဆွဲတဲ့ရရဲ့ခါကလာကြတော့ယဟန်တော်တို့မြည်ပြီးသစ်ပင်ပေါ်မှာအမြင့်ကြီးမတည့်ရဘူး ဘေးရန်အန္တရာယ်ကျုံတွေ့လာလို့ရှိရင်အန္တရာယ်လွတ်လောက်ရုံလူတရသားသားလောက်သာတက်ရတယ်။အဲတော့ဒီယဟနာမတိမြတ်ကလည်းပဲလူတရသားသားထိအောင်တက်လို့အဲ့ဒါမှာခွာကြကိုတခါလေကမ်းပြီးတော့တိတ်တိုင်းကိုဆွဲပြီးတော့ကိုထားတဲ့ကအောက်ကနေပြီးတော့ခွေးတွေကလည်းပဲတခါတည်းဗရဟပြီးတော့ဟောင်းရကြိုက်ကြစားကြတော့မလောက်ပေါ့လေ။တခါရမှန်ပြီးပြီးတော့နေကြတဲ့အချိန်အဲ့ဒီအချိန်မှာ မုတ်ဆိုးကနေပြီးတော့တခါရင်အဲ့ဒီကိုရောကိုကိုရောဆင်းရဲဆိုပြီးကိုကန်ကိုရင်တကားမလုပ်ပါနဲ့တကားရင်တကားမလုပ်ပါနဲ့အမျိုးမျိုးတောင်းမှပြီးမယ်လို့မရဒီကမှာမုတ်ဆိုးကနေပြီးတော့မိမိရဲ့မြားဘူးတွေကနေပြီးတော့မြားဇံကိုထုတ်ပြီးတော့အဲ့ဒီမှာရဟန်းတော်များလေးရဲ့ကြွလန်းပြနေတဲ့ခြေတော်ကိုထိုးတာဒီဘက်ခြေတော်ကိုမိရင်ဒီဘက်ခြေတော်ထိုးတဲ့ကဟိုဘက်ခြေတော်လေးကမြောက်တာဟိုဘက်ခြေတော်ထိုးပြန်တော့ဒီဘက်ခြေတော်မြောက်အဲ့လိုနဲ့ထိုးခံရတဲ့ခြေတော်လေးမြောက်မြောက်မြောက်မြောက်တော့ခြေတော်ကတွေးပြီးတစ်စက်စက်ပြ

မန်ပြီးနေကြတဲ့ကိုယ်တွေကအပေါ်ကကိုတော်ပြုတ်ကြပြီဆိုပြီးတော့အဲ့ဒီမှာသင်္ကန်းထဲမှာအုပ်မိနေတဲ့သူတို့ရဲ့အစဉ်တခင်ဖြစ်တဲ့မုတ်ဆိုးကြီးကိုတခါတော့ဝိုင်းကြိုက်တတ်ကြ။အဲ့လိုဝိုင်းကြိုက်တတ်ပြီးတော့သေသွားတဲ့အခါကလည်းကြတော့မှအပေါ်ကနေပြီးတော့ရဟန်းတော်မတိမြတ်လေးကနေပြီးတော့တခါတဲ့ကိုယ်တွေကို၆တင်းခွေးတွေကိုဆောင်းလိုက်တဲ့အခါကျတော့မှခွေးတွေကသူတို့ရဲ့အရှင်တခင်ဖြစ်တဲ့မုတ်ဆိုးကိုကိုင်းမြေသားဖြစ်နေပြီဆိုတာသိတော့တခါလေဥဟစ်ပြီးတော့ပြေးကြတယ်

အဲဒီဘောဂတုနဲ့ကမုတ်ဆိုးကြီးဟာသူပြုခဲ့တဲ့ကံအားလျော်စွာသူခံရတာတဲ့အတိတ်ဘဝကသူမကောင်းတာကြီးပြုခဲ့လို့ဒီဘဝမှာယုံနေတဲ့မုတ်ဆိုးဘဝဖြစ်ရနေကြတဲ့မုတ်ဆိုးဘဝမှာလည်းပဲအခုလည်းပဲတတ္တဖတ်တနဲ့အဲလိုတတ္တဖတ်တနဲ့မကောင်းမှုတွေပြုခဲ့တဲ့အတွက်ကြောင့်မို့အဲဒီသူရဲ့မကောင်းမှုကံအားလျော်စွာယခုတော့ဖြင့်သူဟာပင်ငရေကိုကြောက်ရောက်ပြီးတော့ပဲဆင်းရဲခံစားနေရပြီး ဒါကြောင့်သူပြုခဲ့တဲ့မကောင်းမှုကံလျော့စွာသူခံရတာလို့ဘုရားရှင်ကိုရောင်မြတ်ကြီးကမေးရှိတော်မူရင်အဲဒီမို့ဆိုကြီးဟာအတိတ်ကလည်းမကောင်းမှုပြုခဲ့တော့ရလာတဲ့ဘဝမှာလည်းပဲမြင့်မြတ်တဲ့ဘဝလားနေကြတဲ့ဘဝလားအဲဒီလိုယုံနေတဲ့ဘဝမျိုးရောက်ပြီးတော့လည်းပဲမကောင်းမှုအကုသိုလ်တွေပဲဆက်ပြီးပြုပြန်တော့လည်းပဲသူ့မှာကောင်းကျိုးတွေပေးတာလားမကောင်းကျိုးတွေပေးတာလားမကောင်းကျိုးသူပြုခဲ့တဲ့ အကုသိုလ်ကံလျော့စွာပင်ငယ်ကိုကြားရောက်ပြီးတော့ပယ်ဆင်းရဲမခံရပြီဘူးလား ပြီးတော့သူအမိုက်ကလာပြီးတော့သူကိုပဲကိုသွားနေတယ်အမိုက်ကိုပဲသွားနေတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများမြတ်စွာဘုရားလက်ထက်တော်ကာလတုန်းကလည်းပဲအဲ့လိုအမိုက်ကနေပြီးတော့အမိုက်မောင်နဲ့သွားတဲ့ပုဂ္ဂိုလ်ကြီးမရှိခဲ့ပြီဘူးလားဗျာသူအမိုက်ကလာအမိုက်ရွာသွားချသူလဲတယောက်ပဲအမိုက်ကလာ အမိုက်ရွာသွားကြသူလဲတယောက်ပဲအတိတ်ကမကောင်းမှုတွေပြုခဲ့တော့ဒီဘဝမှာမကောင်းတဲ့အကုသိုလ်ကံတွေကြီး မကောင်းကျိုးတွေရပြီးတော့နေကြတဲ့ဘဝမျိုးမှာဖြစ်အဲလိုနေကြတဲ့ဘဝကနေဓမ္မကောင်းမှုတွေဆက်ပြီးတော့သူ့မှာမကောင်းကျိုးဖြစ်တဲ့အပင်ငရေကိုမကြရပြီဘူးလားဗျာအဲတော့အမိုက်ကနေပြီးတော့သူဟာအမိုက်သေးကိုတွားနေတဲ့ပုဂ္ဂိုလ်အမိုက်ကနေပြီးတော့ဘယ်ကိုတွားနေတာလဲဘုန်းကြီးတို့မျက်မှောက်ဖြစ်မှလည်းအဲဒီအမိုက်သေးကနေပြီးအမိုက်မောင်နဲ့တွားနေတဲ့ပုဂ္ဂိုလ်ရင်းမရှိပြီဘူးလားဗျာအတိတ်ကံကြောင့်မိမိတို့ရဲ့ဘဝနေကြနေတယ်ဒါပေမဲ့ဒီဘဝမှာတတိတံဝေကမရဘူးမကောင်းမှုတွေကိုပဲသူဆက်ပြီးပါလုပ်နေတယ် ပြုနေတဲ့အတွက်ကြောင့်မို့သူဟာအကျိုးပေးတဲ့ကကောင်းကျိုးလားမကောင်းကျိုးလားဒါကြောင့်မို့ဧဝံခောမဟာရာဇပုဂ္ဂလောဓမ္မောဓမ္မပရာယနောဟောတိမဟာရာဇမြတ်သောမြင့်ကြီးဧဝံခောဤတို့ရင်ပုဂ္ဂလောပုဂ္ဂိုလ်သည်ဓမ္မောဓမ္မပရာယနောအမိုက်ကလာပြီးတော့အမိုက်ကိုသွားသောပုဂ္ဂိုလ်မည်သည်ဟောဒီစင်စစ်မသွေဖြစ်ပါ၏တော်တည်း နောက်တစ်ခါနံပါတ်2ပုဂ္ဂိုလ်ကနေပြီးတော့နံပါတ်2ပုဂ္ဂိုလ်ကတမောဇောတိပရာယနောအဲဒီတမောဇောတိပရာယနောဆိုတော့အမိုက်ကနေပြီးတော့သူကဘယ်ကိုသွားနေတယ်အလင်းကိုသွားတဲ့ပုဂ္ဂိုလ်တဲ့ကတိဇမဟာရာဇပုဂ္ဂလောဓမ္မောဇောတိပရယနောဟောတိတဲ့ဘုရားရှင်ကိုရောင်မြတ်ကြီးကမြတ်တော်မင်းကြီးတဲ့အမိုက်ကနေပြီးတော့လင်းရောင်ကိုသွားတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုခေါ်ပါသလဲလို့ကိုရောတိုင်းမိပြီးတော့ကိုရောတိုင်းဖြေကြားတော်မူလို့တဲ့အတွက် ကိုတော်တိုင်းနေပြီးတော့ကိုတော်တိုင်းခြေပြတော်မူလိုတဲ့အတွက်ဣဒမဟာရာဇဧကိသောပုဂ္ဂလောဣဒမဟာရာဇဧကိသောပုဂ္ဂလောနိစေကုလိတစ္ဆဇတောဟောတိမဟာရာဇမြတ်သောမြင့်ဤရာဤလောက၌ဧကိသောချိုသောပုဂ္ဂိုလ်ဤနိစေကုလိနှိမ်တော်မျိုး၌တစ္ဆဇတောဆွေးမိ၍ဖြစ်သည်ဟောတိဖြစ်၏မြတ်တော်မြင့်ဤအချို့သောပုဂ္ဂိုလ်ရာအတိတ်ကမကောင်းမှုကံအလျော့စွာဒီဘဝမှနေကြတဲ့အမျိုးမှဖြစ်တဲ့ ဒွန်ဇာနာမျိုးနှီးဓမ္မမျိုးမို့ဆိုတငါမျိုးပန်းမိုက်တော်မင်းလာကျုံဓမ္မမျိုးတာရင်နဲ့ဓမ္မမျိုးမှာသွားပြီးတော့ဖြစ်တယ်ဒီလိုနေကြတဲ့မြို့မှာဖြစ်ပြီးတော့ရုပ်ရှင်အင်္ဂါနီအချင်းလည်းပဲဒုဗ္ဗံတော်ဒုဒ္ဒတိကောဩကောတိမကောဘဝပါတော်ရုပ်ရှင်အင်္ဂါနီအချင်းလည်းပဲမတင့်မတဲမနှမပအနီအချင်းဖြစ်တယ်သူတို့ဇာယတောက်ရတာကြတော့ရောနလာပြီအနတ္တပါဏတဝတ္တတာယာနတ္တမာလကနာဝိနိပနတ္တ သေယဝတ္တဗိပိယတသာဇယာနိအပြင်လည်းပဲရှားရှားပပကောက်ဇယာနိအပြင်လည်းပဲရှားရှားပပချမ်းသာတဲ့ပုဂ္ဂိုလ်ကြီးကောင်းမင်းမုံမင်းဆိုတာဒီဘလောက်ပဲစားနေနေအဲ့ဒီပုဂ္ဂိုလ်ကြီးဟာအဲ့ဒီချမ်းသာတဲ့ပုဂ္ဂိုလ်ကြီးရဲ့စัจ jin စัจ jin လေးကိုရှားရှားပပအနေအချင်းလက်ပတ်တောင်းရန်စားတော့နေရတဲ့ဘဝမျိုး တောက်စရာတွေဘလောက်ပဲပေါ်များနေနေအဲ့ဒီမှာတောက်စရာတို့မှရည်လေးတစ်ခွက်တောက်ဖို့ရတောင်မှပဲဒီဥစဉ်တည်ပြီးတော့မထားနိုင်မနေဆာဆာပါပါတောက်ရတဲ့ဘဝသူတော်ကတောက်ပြီးတော့လွန်ပြထားတဲ့ဘူးတွေကနေပြီးတော့ဖြစ်ဖြစ်ပြီးတော့တောက်နေရတဲ့ဘဝအဲ့ဒီလိုပေါ့အဝတ်အထည်နေအချင်းတွေသူတော်ကြီးမှာကောင်းပြီးမုံမီဆိုတဲ့အဝတ်စားတွေဘလောက်ပဲဝေါ်ဝေါ်သူတို့မှာတော့ပြင်အဲ့ဒီအစုံအနုပ်လေးကိုသူတို့ကလွန်ပြတတ်တဲ့အစုံအနုပ်တွေကို၆ဆက်ပြီး၆ဆက်ပြီးတော့ကောက်ယူဝစ်ဝစ်ပြီးတော့နေရတဲ့ဘဝ ပဏ္ဏသာဆိုရင်လည်းပဲလိမ့်ကြဖို့ရမရှိပါအိယာနေရမုံမုံမြတ်မြတ်နေရပြင်လည်းပဲမရှိပါသူတော်ရဲ့အိမ်နာရပြီတိုင်နာရပြီပလဖောင်းပြီးမှစသည်ဖြင့်ကိုကပ်ပြီးတော့မြင်ရတဲ့ဘဝမျိုးတွေသို့တော်တဲ့အဲဒီပုဂ္ဂိုလ်ကတော့ဖြင့်သူ့ရဲ့ဘဝကိုသူတတိယပဲမိမိရဲ့ဘဝအတိတ်ကမကောင်းမှုတွေပြုခဲ့လို့မိမိမှာယုံဉာဏ်နဲ့ဘဝမျိုးမှာရောက်ရှိပြီးတော့နေတယ်။ အတိတ်ကကုသိုလ်တရားတွေဒါနာကောင်းမှုတွေမပြုခဲ့လို့ဒီဘဝမှာငါမှတော့ပြင်ချင်းဆင်းရဲပြီးတော့နေတယ်။အတိတ်ကဒီနာရေမဆောက်ပြီးခဲ့လို့ဒီဘဝမှာနာယောဂါရေများပြီးတော့နေတယ်။အတိတ်ကဘာဝနာတရားတွေမပွားများခဲ့လို့ဒီဘဝမှာတော့ပြင်ငါမှဆင်းဆင်းရဲရဲဖြစ်ပြီးတော့နေတယ်။ပြီးတော့ငါရရှိတဲ့ဘဝလေးမှာမကောင်းမှုဆိုရဒုစရိုက်တရားတွေငါရှောင်မဲစွာနိုင်တတ်မြတ်။သောနေတမြသူစရိုက်တရားတွေကိုငါပြုမယ်သောကာယေနာသူစရိတံစရတိဝါစာယသူစရိတံစရတိ မနတသုတိတံသရတိသောကာယေနသုတိတံသရိတဝါဝါစာယသုတိတံသရိတဝါမနတသုတိတံသရိတဝါကာယတအဘိဓာပရမရဏသူကတိတေကံလောကဥပပစ္စတိတောတောယုံနေဆင်းရဲသောသူသည်ကာယေနကိုပြင်သူစရိတံသူစရိုက်တရားတွေကိုစရတိပြုခြင်း၏ဝါစာယနှုတ်ဖြင့်သူစရိတံသူစရိုက်တရားတွေကိုစရတိပြုခြင်း၏ မနတ္တစေရင်သူစိတံသူစရိုက်တရားတွေကိုစရတိပြုခြင်းဤသောတုသူဒီကာယေနာကိုဖြင့်သူစိတံသူစရိုက်တရားတွေကိုစရိတ်တဝါပြုခြင်း၍ဝါစာယနှုတ်ဖြင့်သူစိတံသူစရိုက်တရားတွေကိုစရိတ်တဝါပြုခြင်း၍မနတ္တစေရင်သူစိတံသူစရိုက်တရားတွေကိုစရိတ်တဝါပြုခြင်း၍ကာယတာကိုယ်ခန္ဓာဤပိရာဖြစ်ခြင်းကြောင့်ပရမရဏပေတိမနောက်၌ သူကတိကောင်းသောသူတို့ဒီရာနာရောက်ရာဖြစ်သောတေကံလောကနတ်ကြီးနာလောကတို့ဥပါပိစတိကာယဝါမီတို့ဤအဲဒီပုဂ္ဂိုလ်ဟာမိမိရဲ့အတိတ်ကံမကောင်းလို့အတိတ်ကံနေမကောင်းလို့ဒီဘဝမှာယုံနေတဲ့ဘဝမျိုးဆင်းရဲတဲ့ဘဝမျိုးရောက်ပြီးတော့နေပြီးရုပ်ရှင်အင်္ဂါအနေအချင်းလည်းပဲမလမပမတိမတိဆံရတော့ရပြန်တော့လည်းပဲစင်စင်ရဲရဲဝေရပြန်တော့လည်းပဲအစုပ်အနုပ် နေရပြန်တော့လည်းပဲတဲဖို့ဆိုတာလို့ငါဖြစ်ဖြစ်ရဲ့နေရတာအတိတ်ကမိမိဒါနာကောင်းမှုတွေမပြည့်ခဲ့လို့ဒီဘဝမှာတော့ပြင်စွမ်းနိုင်တဲ့ဉာဏ်ကမကောင်းမှုကာယကံမှုတွေကြောင့်လို့ကောင်းနေတာသူစရိုက်တရားတွေကိုပြုမယ်ကောင်းတာတွေကိုပဲပြုမယ်ဒါနာကောင်းမှုတွေစွမ်းနိုင်တဲ့ဉာဏ်လူကံပုဂ္ဂိုလ်ကိုလူတန်းမယ်ဒီလားတွေတရင်ဒီလားတွေကိုလည်းပဲစွမ်းနိုင်တဲ့ဉာဏ်ကစောက်တည်မယ် သမထဘာဝနာဝိပဿနာဘာဝနာလုပ်ငန်းဒီလေးတွေငါစွန့်နိုင်တဲ့များပွားများမင်းအားထုတ်မင်းအဲဒီလိုကောင်းတဲ့ကာယကအမှုတွေပြုတဲ့ဝစီကံနည်းအပြင်လည်းပဲမဟုတ်မမှန်တဲ့စကားတွေကြောင်းဟုတ်တယ်မဟုတ်မှန်တဲ့စကားမှန်ကန်တဲ့စကားတွေကိုပြောဆိုရင်ကောင်းတဲ့စကားတွေပြောဆိုရင်နှစ်သာရရှိတဲ့စကားတွေပြောဆိုရင်အပြစ်ကင်းတဲ့စကားတွေသာပြောဆိုရင်ပြောတဲ့စကားတွေကလည်းလည်းဒီသူတော်မထိခိုက်တဲ့စကားမျိုးတွေပြောလို့ ကျမ်းနဲ့အကျံစီကလည်းပဲမိမိနောက်ရရောက်လို့ရှိရင်ငါဘယ်နေရာဘယ်ဌာနမှာသွားပြီးတော့ကုသိုလ်ကောင်းမှုတွေပြုမယ်ဘယ်တရားရှင်ရင်မှာသွားပြီးတော့တကယ်စီးလဲမယ်ဘယ်တောက်ရင်ဥစဉ်မှာသွားပြီးတော့ရေဖြစ်မယ်ရေခက်မယ်ဘယ်နေရာမှာတန်ရှင်းရေတွေသွားပြီးတော့လုပ်မယ်မိမိမှာသူတစ်ပါးတွေလို့တိတ်တဲ့ကနေနှိုက်ပြီးတော့မလွန်နိုင်တဲ့အတွက်ကြောင့်မို့မိမိစွမ်းတဲ့တည်းနဲ့လောအားဒါနအနေအချင်းမှာပြုမယ်အဲဒီလိုကောင်းတဲ့အကျံစီကျံစီတဲ့ကောင်းတဲ့အပြုတွေပြုတယ်ကောင်းတဲ့အပြောတွေပြောတယ် ဒီလိုကောင်းတာတွေပြုတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်သေးလွန်တဲ့ခြင်းခါကာလမှာသူကတိသေကံလောကဥပပစ္စတိသူကတိကောင်းသောသူတို့တိတာလာရောက်ရာဖြစ်သောသေကံလောကနတ်ပြည်နတ်လောကတို့ဥပပစ္စတိကံရောက်ရာလေတို့ဤအဲဒီပုဂ္ဂိုလ်ကောင်းတာတွေပြုကောင်းတာတွေပြောကောင်းတာတွေကျန်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကွယ်လွန်သွားလို့ရှိရင်သိဆုံးသွားလို့ရှိရင်အဲဒီပုဂ္ဂိုလ်ဟာဒုက္ကတိဘဝလားဒုက္ကတိဘဝလားဗျာ။ သူကတိဘဝရောက်ပြီဒီတော့အဲ့ဒီပုဂ္ဂိုလ်ဟာအမတ်မောင်လေးကနေပြီးတော့သူဘယ်ကိုသွားနေတယ်အမင်းရောင်လေးကိုသွားနေတာစီစံကိုကြီးတို့ သွားနေတဲ့ငါပဲခရီးကိုရောက်နေပြီဆိုတာကိုဟာကိုဆုံးဖြတ်နိုင်လိမ့်မယ်။ဒါကြောင့်မိမိဟာပြုရကောင်းတဲ့အမှုတွေပြုနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာလင်းရောင်လေးကိုသွားနေတယ်။ဒီတော့ဒီလိုလင်းရောင်လေးကိုသွားနေတဲ့ပုဂ္ဂိုလ်ကိုမြတ်ရှင်ကိုရောင်မြတ်ကြီးကတရားထားပြီးမာရဇပူရိတော်ဘဒဝိယဝပန္လင်္ဂအာရောဟိယပန္လင်္ဂဝအတ္တပိဋ္ဌိအာရောဟိယအတ္တပိဋ္ဌိအဟတိကဏဝအာရောဟိယပါတာရဝဟတိကဏဝပါတာရအာရောဟိယ တတုပမဟမရာဇဣမပုဂ္ဂလံဝရမိမဟာရဇမြတ်သောမြင့်ကြီးတရားဓာတ်ဖြင့်၌ခိုင်စရာဥပမာအားဖြင့်ဝေသောယောက်ျားသည်ပဒဝိယဝါမြေပြင်မှပန်လင်္ဂပန်လင်မောတို့အာရောဟိယယထာတဲ့ရတဲ့ကဲ့သို့၎င်းဒီပုဂ္ဂိုလ်ကမြေပြင်ကနေပြီးတော့ပလင်မောတဲ့ရတယ်ဆိုတာအနေကနေပြီးတော့ဘယ်ကိုရောက်တယ်အခုကိုရောက်သွားတာကြည့်တော့ ဘုန်းကြီးတို့ဒီမှာဒါနကောင်းမှုပြုတဲ့ပုဂ္ဂိုလ်များကွယ်လွန်သွားပြီဆိုရင်ဘုန်းကြီးတို့ယောဂီများအနည်းရောက်မှလားအမြင့်ရောက်မှလားဒါကြောင့်မို့အဲ့ဒီပုဂ္ဂိုလ်ဟာအလင်းကောင်းတွေကိုသွားနေတဲ့ပုဂ္ဂိုလ်လို့ခေါ်တာဘဒဝိယဝါမြင်းမြင်းမလေးတန်လင်္ဂပန်းလင်းဘောတို့အာရောဟိယယတတေရတဲ့တို့၎င်းပန်းလင်္ဂဝါပန်းလင်းဘောမာရိယတာပိတိမြင်းကြောက်ကုန်ဘောတို့အာရောဟိယယထတေရတဲ့တို့၎င်းအန္တပိတိယဝါမြင်းကြောက်ကုန်ဘောမာရိယဒိဋ္ဌာနာဆင်းကြောက်ကုန်ဘောတို့ အာရောဟိယယထာတေယတဲ့ကဲ့သို့၎င်းဟတိခန္ဓာဝါအရှင်းကြောက်ကုန်ပေါ်မှဤပါတာတံပြတ်တတ်ပေါ်သို့အာရောဟိယယထာတေယတဲ့ကဲ့သို့၎င်းအရှင်းချင်းနှိမ့်သွားတာလားမြင့်သွားတာလားအရှင်းချင်းအမြင့်ပေါ်ကနေပြီးတော့အမြင့်ပေါ်အမြင့်ပေါ်ကနေပြီးတော့ထိုတဲ့မြင့်တဲ့ပေါ်မှာတက်နေရတယ်လို့တဲ့ဟတိခန္ဓာဝါရှင်ကြောက်ကုန်ပေါ်ကနေပါတာတံပြတ်တတ်ပေါ်သို့အာရောဟိယယထာတေယတဲ့ကဲ့သို့၎င်းမဟာရဇာမြတ်တော်မြင့်ကြီး kedu bana ha dụ ohe ụbara zir ime ha bọgara ibogobụ haara ya bụ ihe were amịghị ka ụgọ mae oji arụm ree r zgooiga eri dga ọmụ agụrụgoibewama tinye elu na ị ga-arịbawane tilu oe h adilmala ba စားစရာတောက်စရာနှီးစရာထိုင်စရာဝတ်စရာအနေအချင်းလည်းပဲအစုပ်အနုအဲဒီလိုနေထိုင်ရပြီးမယ်လို့သူမှမကောင်းမှုဆိုတဲ့အကုသိုလ်တရားတွေကိုရှောင်မယ်ငါအတိတ်ကမကောင်းတာတွေပြုခဲ့လို့ဒီဘဝမှာငါနေကြနေတယ်ဒီဘဝမှာဆင်းရဲနေတယ်ဒီဘဝမှာရုပ်ရှင်အင်္ဂါမလတ်မပါဖြစ်နေတယ်ဒီဘဝမှာအစာအသောက်အဝတ်အနေထိုင်အကုန်လုံးဆင်းရဲပြီးတော့နေတယ်ဒီတော့ငါဒီဘဝမှာမင်းလေးအနေလို့မဖြစ်ဘူးဇန်နိုင်တဲ့နေရာချင်းဒါနကောင်းမှုဒီလာကောင်းမှုဘာဝနာကောင်းမှုတွေပြုမယ် မိမိရဲ့အိမ်ထဲကနေပြီးတော့လူစဲရမရှိလို့ရှိရင်မိမိရဲ့လက်နဲ့လုံအားဒါနအနေအချင်းဝင်ရောက်ပြီးတော့ပြုလိုက်မယ်။တကယ်လို့ဘုန်းကြီးတို့ကုသိုလ်များယူခြင်းနဲ့ဆိုရင်ယူတတ်တဲ့ပုဂ္ဂိုလ်ရင်ယူလို့မရနိုင်လေဘူးလားဗျာ။ဝိတုကြီးဝင်တဲ့လူမအလူဒါနမြောက်တာမဟုတ်ပါတဲ့တကယ်လို့မိမိသွန်းနိုင်ရင်ဟောဒီတောင်းဤအိုးခြင်းမှမိမိတောင်းဤကိုယ်ကလေးတွေကိုဝင်ရောက်ပြီးတော့ခြေကျော်လိုက်မယ်တန်ရှင်းအောင်ခြေကျော်နေမယ်ဆိုရင်လည်းကုသိုလ်ကြီးမရပြီဘူးလား။ ဟောမိမိတို့နေတရားဖြစ်တဲ့ကြောင်းဆောင်မိမိတို့နေတရားဖြစ်တဲ့ဓမ္မယုံစသည်ဖြင့်အဲ့ဒီနေရာလေးတွေကိုမိမိစွမ်းနေတဲ့နေရာတကယ်ကြီးကြီးတွေကောက်ပြီးတော့တန်ရှင်ရည်ပြုလုပ်နိုင်မယ်ဆိုရင်လည်းမိမိတို့မှာကုသိုလ်တရားတွေမရပြီဘူးလားမိမိတို့အိတ်တဲကနေထုတ်ပြီးတော့ဝတ္ထုကြီးငွေနဲ့လှူမကုသိုလ်ဖြစ်တာမဟုတ်ပါမိမိယူတတ်မယ်ဆိုရင်ဘာမှ မကုန်မကြဘဲနဲ့လည်းကုသိုလ်တွေမရနိုင်ပြီဘူးလားနော် အဲဒီလိုကုသိုလ်ဤပြုတဲ့ပုဂ္ဂိုလ်ဤကွယ်လွန်သွားတဲ့ခါကာလမှာမရဏဒုက္ကတိတက္ကံလောကဥပါပိသတိကွယ်လွန်လို့ရှိရင်အဲဒီပုဂ္ဂိုလ်ဒုက္ကတိဘဝလားဒုက္ကတိဘဝလားဗျာအဲတော့ဒီလိုဒုက္ကတိဘဝကိုရောက်တဲ့ဒုက္ကတိဘဝကိုရောက်တဲ့ပုဂ္ဂိုလ်ဟာအနိမ့်ကနေပြီးတော့အမြင့်ကိုတက်နေတယ်လို့ရင်းရင်းကနေပြီးတော့ပါဠိမောကိုတက်ရတယ်လို့ပါဠိမောကနေပြီးတော့ထိုးတဲ့မြင်းနဲ့ကာယုတ္တန်စာရေးပြင်ဆင်တာတဲ့မြင်းကြောင့်ဘုံမတက်ရတယ်လို့ အဲဒီကာယုတ္တန်စာပြင်းစင်တာတဲ့မြင်းကြောက်ဘုရားနေပြီးတော့မြင်းကြောက်ကုံမောကနေပြီးတော့ထုတ်တဲ့မြင်းနဲ့ကာယုတ္တန်စာတွေပြင်းစင်တာတဲ့ဆင်ကြောက်ကုံမောတဲ့ရသလိုအဲဒီဆင်ကြောက်ကုံမောကနေပြီးတော့ယနာရေစီကျတာတဲ့ပြက်လက်ပေါ်မှာတဲ့ရသလိုအဆင်းစင်အနေအချင်းသူဟာမြင့်တယ်မမြင့်မိဘူးလားဗျာဒီတော့သူဟာအမှောင်တွေကိုသွားနေတာလားအလင်းရောင်တွေကိုသွားနေတာလားဘယ်ကနေပြီးတော့ဘယ်ကိုသွားတယ် ဒီအမှောင်လေးကနေပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာအလင်းရောင်လေးကိုတွားပြီးတော့နေတဲ့ပုဂ္ဂိုလ်တဲ့ဒီတော့အမိုက်ကနေပြီးတော့ဘယ်ကိုတွားရင်အလင်းရောင်လေးတွားအဲ့လိုပုဂ္ဂိုလ်ကိုဘုရားရှင်ကိုတော်မြတ်ကြီးကတမောသောတိပရာယနာပုဂ္ဂိုလ်တဲ့ဘာပုဂ္ဂိုလ်ပါလိမ့်မယ်တမောသောတိပရာယနာဆိုလိုက်အမိုက်ကလာအလင်းရွာသွားချသူလေးတယောက်ပဲ မိုက်ကလံအလင်းရွာသွားရှာသူလဲတယောက်ပဲ ပုဂ္ဂိုလ်မျိုးတွေမိမိတို့ရဲ့မျက်မှောက်မှာရောမရှိပြီဘူးလားဗျာမိမိရဲ့ဘဝဘလောက်ပဲနေကြနေပေမဲ့စိတ်ငြိစိတ်ဓာတ်မြင့်မြတ်ပြီးတော့အဲ့လိုဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုပြုတဲ့ပုဂ္ဂိုလ်တွေကအမိုက်ကနေပဲကိုသွားနေတယ်။ဒီအဲ့လိုလင်းရောင်နဲ့သွားတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားလက်ထက်တော်ခါကာလကလည်းရှိခဲ့တယ်။မြတ်စွာဘုရားလက်ထက်တော်ခါကာလရာဇဂျုံမြို့မှာတုတ်ပဗုဒ္ဓဆိုတဲ့လူလူလေးတယောက်တောင်းဆနေရတယ်ဘဝကအတိတ်ကအတိတ်ကမကောင်းခဲ့တော့ဒီဘဝမှာမွေးလာကလေးကခြေပြက်လက်ပြက်နရွက်ပြက်မျက်နှာကလည်းသုတ်ပြက် ဒါလို့ရုပ်ဆိုးအကြည့်တန်တစ်ပြည့်နေကြတဲ့ဘဝမျိုးမှာမိဘကဆွန့်ပြေးပြီးတော့ခွက်ဆုပ်လေးနဲ့ဆွန့်ပြေးထားရတဲ့ဘဝအဲလောက်နေကြတဲ့ဘဝတနေ့တခါရဲ့ခွက်နဲ့ဆွဲပြီးတော့စားဖို့အတွက်တမင်းတောင်းမယ်ဆိုပြီးထွက်လာတဲ့အခါလူစုစုလူဝင်းမြင်တဲ့အခါကျတော့အလူဝင်းနဲ့တော့ကြုံပြီးဟန်ကြတာပဲဆိုပြီးတခါလဲတုတ်ချေပြင်ပြီးသွားလိုက်တော့ဟိုရောက်တဲ့အခါမြတ်စွာဘုရားတရားပွဲနဲ့တွေ့ပါနဲ့တွေ့ရင်တရားပွဲနဲ့တွေ့တဲ့အခါငါတော့ဒီနေ့တမင်းမစားရသေးဘူးငါတော့ဖြင့်တရားနာလို့မဖြစ်ဘူးဆိုပြီးတော့မကြောက်ဘူး ငါလိုပုဂ္ဂိုလ်မျိုးမြတ်စွာဘုရားတရားနာဖို့ရဆိုတာခရင်နဲ့ကြုံတုံးကြုံပဲကလေးငါတို့ပြင်ဒီကနေ့သမက်တနာငါချင်းငါတည်းငါမြတ်စွာဘုရားတရားနာမယ်ဆိုပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးတရားနာတာဘုရားရှင်ကိုရောင်မြတ်ကြီးကလည်းပဲခန္ဓာအဲမိမိရဲ့အာယုန်ထဲမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့ဒီမှာဉာဏ်တော်ထဲမှာဒီသုပ္ပဗုဒ္ဓကိုထင်နေပြီးသားဆိုတော့ဘုရားရှင်ကိုရောင်မြတ်ကြီးကသုပ္ပဗုဒ္ဓကြားနိုင်လောက်အောင်တခါလေမြတ်စွာဘုရားတရားဟောတော့မြတ်သုပ္ပဗုဒ္ဓကလည်းပဲနာကနာခန္ဓာဉာဏ်ဆက် ကိုယ်ပိုင်အာယုန်လေးရှုပွားအားထုတ်ပြီးတော့နာလိုက်တာမြတ်စွာဘုရားတရားဒေသနာတော်လဲဆုံးရောသုပ္ပဗုဒ္ဓဟာသောတာပတ္တိမဉ္ဇဉ်ပူညာဆက်ရောက်ပြီးသောတာပန်တည်သွားတယ်။ဖာတည်သွားပါလိမ့်မယ်။သောတာပန်အရိယာဖြစ်သွားတယ်။အဲဒီမှာသူဟာမြတ်စွာဘုရားကိုတရားလျှောက်ခြင်းနဲ့စိတ်ကြီးဖြစ်တာ။တရားတွေ့လို့လားမတွေ့လို့လား။တရားတွေ့လို့တရားလျှောက်ခြင်းနဲ့စိတ်ကြီးဖြစ်တာ။အခုဘုန်းကြီးတို့ယောဂီများကြတော့တရားလျှောက်ရမှာကိုကြားမိဆွဲကြတယ်လို့ဖြစ်တယ်။ဒါတရားတွေ့လို့လားမတွေ့သေးလို့လား။ သင်ရမတွေ့သေးလို့တရားလျှောက်ရမှာကိုကြားမိလာသွားလိုက်ခြင်းနဲ့ဘုန်းကြီးနာမည်ခေါ်မှာကိုကြောက်နေဟဲ့ရောအခုကျတော့သုဘဗုဒ္ဓဟာတခါတည်းနဲ့ဆိုဗျာတရားလျှောက်ခြင်းလုံးလို့လေသူဟာလူပုံကြားတယ်လေသူ့ရဲ့ဘဝကဝင်လို့မဖြစ်တော့အဲ့ဒီမှာလူချင်းတဲ့အချိန်လေးစောင့်ပြီးတော့မြတ်စွာဘုရားကနောက်ကနေလိုက်ပြီးသွားမယ်ဆိုတော့ဟိုတရားမင်းကတခါတည်းဈာကနေပြီးတော့ဟဲ့သုဘဗုဒ္ဓဆိုပြီးတော့ဈာကနေကြားတယ်တခါတည်းမင်းဟောဒီရာဇဝင်ကြီးမှာမင်းလောက်ဆင်းရဲတဲ့ပုဂ္ဂိုလ်လည်းမရှိဘူးမင်းလောက်ယူဆကြီးတန်းတဲ့ပုဂ္ဂိုလ်လည်းမရှိဘူးတဲ့ ။ဒါတော့မိယောဂဝေဒနာတွေကိုလည်းငါပြောပြနေ။ပစ္စည်းဥစ္စာတွေလည်းပဲသုံးမကုန်ဖြိုးမကုန်တော့အောင်ငါပြနေ။အဲဒါငါပြောတဲ့စကားတိုင်းကြိုးစမ်းဆိုတော့ဘယ်လိုပြောရမလဲဆိုတော့ဘုရားဖြင့်အာကိုရမဟုတ်ဘူးတရားဖြင့်အာကိုရမဟုတ်ဘူး။သံဃာဖြင့်အာကိုရမဟုတ်ဘူးလို့ပြောကွာလို့ပြောခိုင်းတဲ့အခါကျတော့အဲဒီမှာသုဘဗုဒ္ဓကဒီမှာယရဏသုံးပါးပေါ်မှာမမိနှတုံယုံကြည်နေပြီလေ။သောတာပန်အရိယာတဲ့တရားတရားမျိုးဆိုတာဖြစ်လို့ဖြစ်ပါမလား။ဘာနဲ့ပြည့်လို့မှမပြည့်ဘူးစီးစိမ်ဥစ္စာနဲ့ဖြားရောက်လည်းမပြည့်ဘူးလင်းနဲ့နဲ့ချင်းချောက်လည်းမပြည့်ဘူး ။ဒါနဲ့ပြက်လို့မှမပြက်နိုင်တော့သုဘဗုဒ္ဓရဲ့တရားတရားမပြက်နိုင်တော့အဲ့ဒီမှာသုဘဗုဒ္ဓအောက်မှာလေသင်ကသာငါ့ကိုလူမွဲလူချင်းရဲ့လို့ပြောနေတာတဲ့တရားအစရှိတဲ့ဒီကသူတော်ကောင်းတွေကငါဟာလူချမ်းပါငါမှတရားတိနာတုဒ္ဒဇာကဆိုတဲ့သူတော်ကောင်းဥစ္စာတွေငါမှပြည့်စုံနေပြီတဲ့ဒါကြောင့်ငါလူချမ်းသာဖြစ်ပြီးလူချင်းရဲ့မဟုတ်တော့ဘူးတဲ့ဒါကြောင့်မို့သင်လိုပုဂ္ဂိုလ်မျိုးနဲ့ငါဗတ်ပြန်ပြီးတော့မပြောလို့ဘူးသင်ငါနေရာကဖယ်ဆိုပြီးတော့တခါနဲ့မှန်မြတ်ထွက်လိုက်တယ်လွတ်ပြီးတော့မြတ်စွာဘုရားကိုကြောင်းတော်ကို လွတ်လိုက်တဲ့အခါကျတော့တရားကမြတ်စွာဘုရားကအရင်ရောက်အောင်ပါပြီးလျှောက်တယ်ဒီလိုဒီကြောင်းဆိုတော့အဲ့ဒီမှာမြတ်စွာဘုရားကတရားမင်းတဲ့တင်းလို့တရားမျိုးတရားမပြောနဲ့တရားအဆောင်ဝိုင်းပြီးတော့တားပြီမယ်လို့လည်းပဲသုဘဘုရားကိုတားလို့မရတော့ဘူးသူဟာအရိယာဖြစ်သွားပြီတဲ့ဒါကြောင့်ဘုန်းကြီးတို့ယောဂီများဆိုလိုရင်းကတော့ဖြင့်သူအတိတ်ကံကမကောင်းမှုတွေနဲ့လို့မကောင်းတဲ့ဘဝမျိုးရောက်နေရပြီမယ်လို့ဒီဘဝမှာတတိတရားရပြီးတော့မြတ်စွာဘုရားတရားကိုယူတည်စွာနာကျင့်ကြံပွားများအားထုတ်လို့သောတာပန်အရိယာဖြစ်သွားပြီဆိုတော့ သူဟာအမိုက်ကနေပြီးတော့ဘယ်ကိုသွားလိုက်တယ်။ဒီအလင်းရောင်လေးကိုသွားနေတာ။အဲဒါဒီလိုအလင်းရောင်လေးသွားတဲ့ပုဂ္ဂိုလ်ဒီလောကကြီးထဲမှာနည်းနည်းလေးလားအများကြီးလား။ဒါကြောင့်မဟာရာဇာမြတ်တော်မြတ်ကြီးဧဝံကောဤတို့လျင်ပုဂ္ဂလောပုဂ္ဂိုလ်ဤဓမ္မောတမပရာယနောအမိုက်မောင်ကနေပြီးတော့လင်းရောင်ကိုသွားသောပုဂ္ဂိုလ်ဤသည်ဟောဒီစင်စစ်မသွေးဖြစ်ပါပေတော့တည်း နောက်တစ်ခါနံပါတ်3အနေအချင်းသောတိဓမ္မပရာယနာတဲ့ဘုရားရှင်ကိုရောမြတ်ကြီးကတရားတော်မင်းကြီးတဲ့တလင်းကနေပြီးတော့မိုက်မောင်ကိုသွားတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုခေါ်ပါသလဲလို့ဘုရားရှင်ကိုရောမြတ်ကြီးကကိုတော်တိုင်းမေးတယ်ကိုတော်တိုင်းနေပြီးတော့ကိုတော်တိုင်းပြန်ဖြေကြတော်မူလို့တဲ့အတွက်ကြောင့်ဣဒမဟာရာဇာဧကိသောပုဂ္ဂလောဥစေကုလိတ္တဇာဇတော်ဟောတိမဟာရာဇာမြတ်တော်မင်းကြီးဣရာဤလောက၌ ဧကေသောချိုသောပုဂ္ဂလောပုဂ္ဂိုလ်ဤဥစ္စေကုလေမြင်းမြတ်သောအမှု၌ပြစ္ဆဇတ်တော်ဆွေးမိ၍ဖြစ်သည်ဟောသည်ဖြစ်၏ဘုန်းကြီးတို့ရဲ့လောကကြီးထဲမှာလည်းပဲမြင်းမြတ်တဲ့အမျိုးချမ်းသာတဲ့အမျိုးမှဖြစ်တဲ့ပုဂ္ဂိုလ်ဤမရှိပေဘူးလားဗျာအင်္ဂတမမြင့်မြတ်တဲ့မျိုးမှဖြစ်တဲ့ပုဂ္ဂိုလ်ရှိတယ်ခတ္တိယမဟာသာလမင်းတကြွယ်မျိုးယမနမဟာသာလပုံနာတကြွယ်မျိုးခမတိမဟာသာလတထေတကြွယ်မျိုးတဲ့အဲဒီလိုမြင့်မြတ်တဲ့အမျိုးဒီမှာသွားပြီးတော့ဖြစ်နေတဲ့ပုဂ္ဂိုလ်ရှိတယ် ဒီလိုမြင့်မြတ်တဲ့အမျိုးမှသွားဖြစ်တော့အဒီမတတိမဟာဘောဂိဘုဒ္ဓဇာတုပါရာဇတိဘဝတဝိတုပကရဏိဘုဒ္ဓဒနာဒိညေကျွေဝချမ်းသာလိုက်တာတဲ့မဟာဒနာမဟာဘောဂစီစဉ်ဥစ္စာရင်ပေါ်များရင်ဘဝတဇာတုပါရဇတရွှေငွေဥစ္စာတွေလည်းပဲအင်မတမပေါ်များတဲ့ဘဝတဝိတုပကရဏညာတော်နှစ်သက်ပွဲဆိုတဲ့အတုံးအဆောင်တွေသင်္ကန်းပစ္စည်းတွေအတုံးအဆောင်တွေအများကြီးရှိတယ် ဘုဒ္ဓတဏပညာများစွာသောဥစ္စာစဘာတွေလည်းပဲပြည့်စုံနေ။အဲဒီလိုပြည့်စုံချမ်းသာယုံနေလားဆိုတော့ဒီပုဂ္ဂိုလ်ဒီမှာအဘိရူပောဓတနိယောပါတာရိကောပရမယဝနာပောက္ခရတယသမ္မာနာကေတောသူတို့ရဲ့ရုပ်ရှင်အင်္ဂါတွေကလည်းပဲအဘိရူပောအလွန်အပြင်းလည်းပဲအရှင်လေးတင်လေးကြတယ်နှပ်ပတ်ကြရင်ဓတနိယောကြည်ဝဲရှုဝဲအနေအပြင်းလည်းပဲအင်္ဒဓမ္မကောင်းနေပါတာရိကောကြည်ညိုဝဲအနေအပြင်းလည်းပဲဖြစ်တယ်။ ပရမယဝဏပောက္ခရတာယာကိုယ်အစင်းကောင်းခြင်းနဲ့လည်းပဲအင်မတန်မှပြည့်စုံနေ။ချမ်းသာတဲ့ပုဂ္ဂိုလ်ကြီးကြတော့တခါတည်းပစ္စည်းဥစ္စာကလည်းပဲပြည့်စုံနေ။အရေးအချင်းများဖြင့်လည်းပဲတင့်နေတယ်။သာဝေတောက်ဝေဆိုတော့လည်းပဲလာဘိအနတ္တပဏ္ဏတာဝတ္တတာယနတ္တမာလာကနာဝိလိပဏ္ဏတာပေယဝဒနာပရိပေယတာစားစရာဆိုရင်လည်းပဲမိမိစားကျင်တာအကုန်လုံးစားလို့ရ။မိမိတောက်ခြင်းနဲ့ပြောရမယ့်ကားတွေမိမိအလိုရှိတဲ့ပြောရမယ့်ကားအကုန်လုံးတောက်ခြင်းလို့ရတယ်။ မိမိဝတ်ဆင်ခြင်းနဲ့ဝတ်တစားတွေတောင်းတာဒိဏဝတ်စားတွေလည်းပဲဝယ်ဝတ်လို့ရတယ်။နေရာတိုင်းငယ်သုံးဆောင်ပစ္စည်းတွေအမွေးနန္ဒာတွေဆိုတာလည်းပဲတောင်းကနာသိင်္ဂနာလောက်တန်ရင်းရှိတဲ့အမွေးနန္ဒာတွေသုံးရလို့ရတယ်။အိယာနေရာတွေအကုန်လုံးသုံးဆောင်လို့ရတယ်။အဲဒီလိုပစ္စည်းဥစ္စာတွေဘလောက်ပဲချမ်းသာကြွယ်ဝနေပေမဲ့လို့လည်းပဲမိမိဘဝရဲ့မိမိအတိတ်ကံကိုမေ့လျော့ပြီးတော့နေတဲ့ပုဂ္ဂိုလ်မျိုးတွေရောမရှိသေးဘူးလားဗျာ။ ဒီလိုအတိတ်ကံကိုအတိတ်ကံကကောင်းငယ်လို့ကောင်းငယ်ဒါနကံကြီးပြုခဲ့လို့ဒီဘဝမှာကောင်းကျိုးချမ်းသာတွေရရှိနေတာပါလားဆိုတာကိုမေ့လျော့ပြီးတော့နေတဲ့ပုဂ္ဂိုလ်ကြီးဟာကိုယ်ရှာလို့ကိုယ်ချမ်းသာတာကိုယ်ရှာပွင့်နိုင်လို့ကိုယ်မှချမ်းသာတာဘယ်သူမှပေးစီရမလို့လူစီရမလို့တန်းစီရမလို့ဘယ်ပုဂ္ဂိုလ်မှပြုစိတ်စီရမလို့လို့ဒီလိုစိတ်ထဲမှာထားပြီးတော့မခြင်းလို့မနေတဲ့ပုဂ္ဂိုလ်ကြီးရန်ရင်လို့ရန်နေတဲ့ပုဂ္ဂိုလ်ကြီးဒါနသီလဘာဝနာဆိုတဲ့ကုသိုလ်တရားတွေမေ့လျော့နေတဲ့ပုဂ္ဂိုလ်ကြီးမရှိသေးဘူးလားဗျာ။ ဒီလိုကောင်းတဲ့အမှုတွေနေပြီးတော့သောကာယေနဒုစိတံစရတိဝါစာယဒုစိတံစရတိမနတဒုစိတံစရတိသောကာယေနဒုစိတံစရိတဝါဝါစာယဒုစိတံစရိတဝါမနတဒုစိတံစရိတဝါကာယတဗေဒပရမရဏပါယဒုက္ကတိဝိနိပါတနိရယဥပပစ္စတိဒီလိုအတိတ်ကံတွေကိုမိပြီးတော့ဒီဘဝမှာမကောင်းတဲ့ကာယကဒုစရိုက်အမှုတွေပြုနေတယ်သူတစ်ပါးရဲ့အသက်ကိုယ်တာသူတစ်ပါးရဲ့ဥစ္စာကိုယ်ကိုယ်သူကအင်အားပြင့်မှား မူရင်မီလျော်စေတတ်တဲ့အရက်ဒေသတွေတောက်စားမှုရပြီးတော့နေတဲ့ပုဂ္ဂိုလ်ကြီးမရှိပြီဘူးလားဗျာစားခြင်းနာရီမိမိတို့မှာအချိန်မယူဝယ်ပြီးတော့စားနိုင်ပါလေတန်းနဲ့လေဒနာလေးကိုင်းပြီးတော့လက်ပြီးတော့လေဒနာလေးနဲ့ဟိုကောင်ဒီကောင်လေးလျှောက်ပြီးတော့ပြစ်တန်နေတဲ့ပုဂ္ဂိုလ်ရောမရှိပြီဘူးလားအင်းဘလောက်ချမ်းသာနေနေတခါလေသူတော်ရဲ့တက်တွေကိုတတ်ချင်းပြက်ချင်းတဲ့ပုဂ္ဂိုလ်ရင်းနဲ့ရှိတာကိုယ်တိုင်ရှားပွေးပြီးတော့တတ်ပြက်ပြီးတော့စားတော့ခြင်းတဲ့ပုဂ္ဂိုလ်ရင်းဒါဒုစရိုက်တွေလားသူစရိုက်တွေလားဗျာ ဝစီကံနေအပြင်လည်းပဲမဟုတ်မမှန်တဲ့စကားဂုံးတိုက်တဲ့စကားကြမ်းတမ်းတဲ့စကားမေတ္တာမရှိတဲ့စကားပြောမယ်မနောကံနေအပြင်လည်းပဲမကောင်းတဲ့သူတော်ဘာတွေပြည့်စည်စေလို့တဲ့စိတ်ကြံစီတွေကြံစီမယ်အဲလိုမကောင်းတာတွေပြုမကောင်းတာတွေပြောမကောင်းတာတွေကိုကြံစည်ပြီးတော့နေလို့ရှိရင်အဲဒီပုဂ္ဂိုလ်တည်ပြီးအချမ်းမဲ့မှာခွန်ရတို့ယောဂီများဒုက္ကတိဘဝနာဒုက္ကတိဘဝနာဗျာ။ ကာယတပိရပရမရဏမပါယဒုက္ကတိဝိနိပါတနိယံဥပပစ္စတိကာယနာကိုခန္ဓာဤပိရပစ္စည်းချင်းကြောင့်ပရမရဏတိတိမှာနောက်၌အပါယချမ်းသာမှကင်းသောဒုက္ကတိမကောင်းသောသူတို့သည်ဒါနရောက်ရာဖြစ်သောဝိနိပါတံအလိုအာသာကင်း၍ကြရောက်ရာဖြစ်သောနိရယံငရေတို့ဥပပစ္စတိကြရောက်ရာလေတို့၏ အဲလိုမကောင်းမှုကာယကံဝစီကံမနောကံဤပြုရဲ့ပုဂ္ဂိုလ်သည်အချမ်းမဲ့မှာအပိတ်ငရေဟုကြပြေကူကြမှာပါလိမ့်မယ်။ကောင်းတဲ့နေရာလားမကောင်းတဲ့နေရာလား။ဒီတော့သူလာတော့ငါတော့ပြင်လင်းအောင်လေးကလာပြီးတော့ခုသွားပြန်တော့ဘယ်ကိုသွားနေတယ်။အမှောင်လေးကိုသွားနေတယ်။သူမကောင်းမှုကြီးပြုပြီးတော့နေတယ်ဒီလို ပုဂ္ဂိုလ်မျိုးကြီးမရှိပြီဘူးလား။အဲဒီလို ပုဂ္ဂိုလ်မျိုးတွေကိုဘုရားရှင်ကိုယ်တော်မြတ်ကြီးကတရားတာပိမာရဇဗုရိတော်

ပါတရဝါယရဏရိရှိကြတဲ့ပြတ္တအပေါ်မှာအဒီကနာဆင်းကြောက်ကုန်ပေါ်သို့ဩရောရာယတာဆင်းတဲ့ရတဲ့ဆင်းရတဲ့ကဲ့သို့၎င်းအမြင့်ကနေသူအနိမ့်ကိုပါလုပ်နေတယ်ဆင်းနေပြီသူဟာမြင့်ဘဝကြီးချမ်းသာတဲ့မြင့်မြတ်တဲ့ဘဝမျိုးရောက်ပြီမယ်လို့လည်းပဲမကောင်းမှုတွေပြုတဲ့အတွက်ကြောင့်မကောင်းတဲ့ဆိုးကျိုးတွေသူခံရတော့ဟာရိကံပါဏရဝပြတ္တပေါ်မှာဟာရိခန္ဓာဆင်းကြောက်ကုန်ပေါ်သို့ဩရောရာတာတဲ့ဆင်းရတဲ့ကဲ့သို့၎င်း ဟာတိကနာဝဆင်းကြောကုန်ပေါ်မှလီအတ္တပေတိတုတေနှိမ့်နှင့်မြင်းကြောကုန်ပေါ်သို့အောရောဟိယယထာပစ္စင်ရတကယ်လို၎င်းအတ္တပေတိယဝါမြင်းကြောကုန်ပေါ်မှလီပန္နိငါထိုးတဲ့နှိမ့်နှင့်ပန္နိပေါ်သို့အောရောဟိယယထာပစ္စင်ရတကယ်လို၎င်းပန္နိငါဝါမြင်းပန္နိပေါ်မှလီပထဝီမြင်းပေါ်သို့အောရောဟိယယထာပစ္စင်ရတကယ်လို၎င်းဘရဝိယဝါမြေပြင်မှအန္တကာရမိုက်တိုက်တွင်သို့ပဝေရိယယထာဝင်ရတကယ်လို၎င်းမဟာရဇာမြတ်တော်မြတ်ကြီး တတုပမာထိုးလျင်ဥပမာရှိသောဣမပုဂ္ဂလဤပုဂ္ဂိုလ်ကိုအဟံငါဘယတိဝရမိကောင်းစွာမလွေဟောကြားတော်မူခဲ့ပါ၏တည်းအဲဒီလိုအငင်းကနေပြီးတော့အနေကိုဆင်းဆင်းပြီးတော့သွားတဲ့ပုဂ္ဂိုလ်ကိုတမောအဲဇောတိတမပရာယနာ ပုဂ္ဂိုလ်ဘာပုဂ္ဂိုလ်ပါလိမ့်မယ်ဗျာခလင်းကနေပြီးတော့ဘယ်ကိုသွားနေတယ် ဆိုလိုက်အလင်းငါလံအမိုက်ရွာသွားချသူလဲတယောက်ပဲ အလင်းကနေပြီးတော့အမိုက်အမှောင်တွေကိုသွားနေတဲ့ပုဂ္ဂိုလ်ကြီးခုလောကကြီးထဲမှာမရှိပြီဘူးလားမိမိတို့ဒီဘဝမှာချမ်းသာနေတယ်ဒါပေမဲ့ချမ်းသာနေပြီမဲ့ဘဝကိုမေ့ပြီးတော့အတိတ်ကံနေမေ့ပြီးတော့မကောင်းမှုတွေကြီးတဲ့ပြုမကောင်းတာတွေပြောမကောင်းတဲ့အကြံတွေကြီးတဲ့ကြံစီနေတဲ့ပုဂ္ဂိုလ်တွေဟာအမိုက်အလင်းကနေပြီးတော့ဘယ်ကိုသွားနေကြရဲ့အဲလိုပုဂ္ဂိုလ်တွေလည်းကဗျာလက်ထက်ကလေးရှိခဲ့တယ်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့ ဆွေတော်မျိုးတော်တွေကသုပ္ပဗုဒ္ဓဆိုတဲ့မင်းကြီးနဲ့ဆိုဘုရားရဲ့ရောက်ခမတော်ဖြစ်တယ်။အဲဒီသုပ္ပဗုဒ္ဓရတော်ရင်ရဲ့ဘာသမီးတော်ဖြစ်တယ်။ဒီဝရရဲ့ဘာသမီးတော်ဖြစ်တယ်။အဲဒီသုပ္ပဗုဒ္ဓမင်းကြီးကသူ့ရဲ့သမီးတော်ကိုလည်းပဲဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသမီးတော်ကိုသိမ့်တိုက်ပြီးတော့ကလေးတယောက်နဲ့ပြစ်သွားရမလားဆိုပြီးတော့ငါသမီးကိုမဟုတ်ဆုံးမှဖြစ်အောင်လုပ်ရတယ်ဆိုပြီးတော့စိတ်နာနေတယ်။နောက်တခါသူ့ရဲ့သားတော်ဒေဝရ သာတို့ဒီဝရဟလည်းပဲအဲ့ဒီမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်ဝင်လို့အဲ့လိုသာသနာတော်ဝင်ရောက်ပြီးတော့ဒီကကာလမှာသူ့ရဲ့သားတော်ကိုနေရာကောင်းကောင်းမပေးလို့ရာထူးအာဏာမရှိမြင်ဘူးရှင်သာရိပုတ္တရာရှင်မမောဂလန်တော်လက်ရာတော်ရန်လက်ဝဲတော်ရန်ချင်းရောက်တာသူ့သားတော်ကိုမချင်းမြောင်ရမလားလို့ဆိုပြီးတော့သူ့သားတော်ကိုရန်သူကြီးတပွဲအဲ့လိုဂိုင်းွယ်ပြီးတော့ထားတဲ့အတွက်ကြောင့်မို့လေပဲအဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးသူတော်မောင်အပေါ်မှာစိတ်နာနေတယ် ဘယ်လိုသိနာနေပြီးတော့ဗျာရှင်ကိုရောင်မြတ်ကြီးတင်နေတော့အကတန်ငါတော်များစွာနဲ့သွန်ခံကြတော့အဲ့ဒီမှာသုပ္ပဗုဒ္ဓကနေပြီးတော့မြတ်စွာဘုရားလာမယ်လားငါတားမယ်ဆိုပြီးတော့အဲ့ဒီမှာတိတောက်ပွဲကြီးကျင်းပါလေ။ဘာပွဲကြီးကျင်းပါအဲ့ဒီမှာမြတ်စွာဘုရားသွန်ခံကြမယ်လားငါနေပြီးတော့အဲ့ဒီမှာဒီသုပ္ပဗုဒ္ဓမင်းကြီးကိုယ်တိုင်နဲ့အဲ့ဒီမှာတိတောက်ပွဲကြီးကျင်းပါပြီးတော့လမ်းပိတ်ထားတယ်။အဲ့လိုလမ်းပိတ်ထားတဲ့ကဗျာရှင်ကိုရောင်မြတ်ကြီးကိုယ်တော်တိုင်ကလည်းကြွ လုပ္ပဗုဒ္ဓကိုလည်းပဲဘေးကနေပြီးတော့မူကြီးမာယာဒေနာပတိကြီးကအရှင်လုပ္ပဗုဒ္ဓမင်းကျိုးတော်မောင်ဖြစ်တဲ့မြတ်စွာဘုရားရှင်ကိုရမေကြီးသောကံကြွတဲ့အချိန်ခါကာလမှာလမ်းမပိတ်တင်ပါဘူးလမ်းမပိတ်ကောင်းပါဘူးပြောပါမရဘူးသူဟာသူတရားလမ်းကနေပြီးတော့ကိုယ်ကပြီးတော့သွားခြင်းတော်ငါဒီလမ်းကတော့ဖြင့်ဘယ်လိုဖြစ်နိုင်ဆိုပြီးတော့အဲဒီမှာတေတောက်ပွဲကြီးကျင်းပပြီးတော့နေတဲ့အချိန်ခါကာလဘုရားရှင်ကိုရမေကြီးကပြုံးတော်မူတယ်ဘုရားရှင်ကိုရမေကြီးကြွတော်မူလာတဲ့အချိန်ခါကာလမှာလမ်းဘယ်မပြီးတဲ့အခါကျတော့ဘုရားရှင်ကိုရမေကြီးကြည့်ပြီးတော့ပြုံးတော်မူတယ် တန်ဃာတော်များသွားနေလမ်းနေတဲ့လမ်းများသတိထားကြသွားနေလမ်းမပိတ်နဲ့လမ်းများပိတ်လိုက်ပြီဆိုရင်မိမိတို့အပြစ်သိကြတာသွားနေတဲ့လမ်းကိုပိတ်မိဆိုရင်တော့အသိကိုအပြစ်ကြီးတာပဲဒါကြောင့်ဟောဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးသွားမယ်လမ်းတန်ဃာတော်ရှင်ရဲ့ဒီကြွမယ်သွားကံကြွမယ်လမ်းကိုပိတ်လိုက်တယ်အဲလိုပိတ်လိုက်တဲ့အတွက်ကြောင့်မို့အဲဒီမှာဘုရားရှင်ကိုရောင်မြတ်ကြီးကပြုံးတော်မူတယ်ပြုံးတော်မူတော့သုဘဗုဒ္ဓကလည်းတတိထားတယ်သူ့ရဲ့တရားရဲ့ အဲငယ်ကြုံဖြစ်တဲ့ပုဂ္ဂိုလ်တရားကိုအဲ့ဒီမှာမြတ်စွာဘုရားနောက်ကနေဒီကပ်ပြီးလိုက်သွားဘာလို့ပြောမလဲဆိုတာနားထောင်ရဲ့အဲ့ဒီမှာကပ်ပြီးလိုက်သွားတဲ့အခါကျတော့မြတ်စွာဘုရားရှင်ကိုလိုမြတ်ကြီးပြုံးတော်မူတာကိုညီတော်အာနန္ဒာကမြင်တော့ဘာကိုဘာကိုကြောင်းပြပြီးတော့ပြုံးတော်မူတာလည်းမြတ်စွာဘုရားရောက်တော့ညီပေါင်းဒီမှာအာနန္ဒာတဲ့သုဘဗုဒ္ဓကိုမြင်တယ်မို့လားအဲ့ဒီသုဘဗုဒ္ဓဟာယနေ့ကတော့ခုနှစ်ရောက်လို့ရှိရင်သူ့ရဲ့နန်းလှေကားရဲမှာပဲကြပြီးတော့အဲ့ဒီမှာမြင်မြုံလိမ့်မယ်မြတ်စွာဘုရားကပြောတယ်လမ်းပိတ်တဲ့အကုသိုလ်ကံတွေ အဲဒီမှာမြင်လို့လိမ့်မယ်ဆိုတဲ့ခါကလာကြတော့အဲဒီမှာသောဘဗုဒ္ဓရဲ့နေကြဖြစ်တဲ့ပုဂ္ဂိုလ်ကပြန်လာပြီးဒီလိုဒီကြောင်းပြောပါတယ်ဆိုတော့ဟာဒီချိန်ကကာလသူပြောတာတွေကမှန်နေတတ်တယ်ဒါပေမဲ့လို့ငါမမှန်အောင်လုပ်မယ်သူစကားကိုမူတာဝါဒနဲ့ငါဆွဆွနိုင်အောင်လုပ်မယ်ဆိုပြီးတော့အဲဒီမှာခုနှစ်တက်မြင့်နဲ့ခုနှစ်ဆောင်မြင့်နဲ့အဲဒီမှာဘုံပေါ်မှာတက်ပြီးတော့လေကားတွေအကုန်လုံးတကားပေါက်တွေပိတ်စားမွေတော့ဝေးအပြည့်စုံထားအပေါက်တွေအပေါက်တွေကိုတခါလေလက်ဝဲတွေလက်မန်းတွေဖြစ်တယ်တခါသံမသွားချိုင်းနဲ့ အစောင့်ကြီးထားပြီးတော့ငါရန်လေကားကထွက်လာရင်လေကားမထွက်စီနဲ့ဆွဲပိတ်ထားဆိုပြီးတော့အဲ့လိုထားပြီးတော့မှပေါက်တည်ပြီးအပေါ်မှာပဲနေလိုက်တော့တယ်အဲဒီမှာခုနှစ်ရက်မြောက်တဲ့နေ့ရောက်တဲ့ကာကလကြတော့သူ့ရဲ့စီးတော်မြင်းဟာတခါတည်းမနေဘူးခုံပေါက်ပြီးဆူညံနေတယ်။ဟာဟိုပြေးပြေးပြေးဖမ်းလို့ကမရတော့ဘူး။အဲတော့မြင်းရဲ့အတန်ကြားတဲ့ကာကလကြတော့အဲဒီမှာသုဘပုဒ္ဒမင်းကြီးကအဲဒီကနေပြီးတော့တဘာပေါ်ဖွင့်ကြည့်တယ်။ဘာဖြစ်တာလဲလို့မေးတာပေါ့။အရှင်မင်းကြီးရဲ့စီးတော်မြင်းဟာထိန်းလို့မရတော့ပါဘူး။ဒီလိုပဲလွတ်ပြီးပြေးနေပါလေပေါ့ အင်းဒီလိုဆိုရင်တော့ဒီမြင်းကိုငါကိုယ်တိုင်ထိမှဖြစ်မှာဆိုပြီးတော့အဲဒီမှာတတိမိပြီးတော့အဲဒီမှာအပေါက်ကထွက်မယ်ဆိုပြီးစိတ်ကူးလိုက်တာဟိုကလေက အပေါက်ဆောင်တဲ့ပုံကိုယ်ကြီးပိတ်ထားတဲ့အပေါက်တွေကလည်းပွင့်ပြီးသားဖြစ်နေတယ်အပေါက်ဆောင်တွေကလည်းဆွဲပြီးဖမ်းတာရမယ်ဟာမဖမ်းမဲနဲ့တခါတည်းလေကားကနေအပေါက်ကနေတွန်းတွန်းချလိုက်တဲ့အောက်တခါတည်းလေကားတဆင်ပြီးတဆင်တဆင်ပြီးတဆင်တဆင်ပြီးတဆင်ညွတ်သွားတာအောက်ဆုံးမြေပြင်လေးရောက်ရောအဲဒီမှာတုပ္ပဗုဒ္ဓဟာတခါတည်းမြေဟဲ့တဲ့ကွက်ပြီးမြေလိုသွားတာခုနှစ်မြောက်တဲ့နေ့မှာခဏမြောက်တဲ့နေ့မှာလည်း အဲတော့သူပြုတဲ့ကံမကောင်းတဲ့ကံကမကောင်းကျိုးတွေမပြေပြေဘူးလားသူဟာအတိတ်ဘဝကကောင်းတဲ့ကံတွေပြုခဲ့လို့ဒီဘဝမှာမင်းစည်းစိမ်တွေချမ်းသာတဲ့စည်းစိမ်တွေမြင့်တဲ့စည်းစိမ်တွေမရပြီဘူးလားဟောအခုရရှိတဲ့ဘဝမှာမကောင်းမှုအကုသိုလ်တွေပြုတဲ့အခါကျတော့ကောင်းကျိုးပေးတာလားမကောင်းကျိုးပေးတာလားဒီတော့ဒီပုဂ္ဂိုလ်ဟာအလင်းကနေပြီးတော့ဘယ်ကိုသွားနေတယ်ဒါကိုဇောတိဓမ္မပရာယနာ ပုဂ္ဂိုလ်တဲ့ဘာပုဂ္ဂိုလ်ပါလိမ့်မယ်ဒါကြောင့်မဟာရာဇာမြတ်တော်မင်းကြီးဧဝံကောဣတောရေပုဂ္ဂလောပုဂ္ဂိုလ်သည် ဒောတိဓမ္မပရာယနောအလင်းကနေပြီးတော့မိုက်မောင်းကိုသွားတော်ပုဂ္ဂိုလ်မြည်သည်ဟောဒီစင်စစ်မတွေ့ဖြစ်ပါပြီတော့တည်းနောက်တစ်ခါနံပါတ်၄အနီအပြည့်ဘုရားရှင်ကိုရောင်မြတ်ကြီးကဇောတိဇောတိပရာယနာတဲ့အလင်းကနေပြီးတော့အလင်းကိုသွားတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုခေါ်ပါသလဲလို့ ဘုရားရှင်ကိုတော်မြတ်ကြီးကကိုတော်တိုင်မြေတိကိုတော်တိုင်မှာပဲဣဒ္ဓမာရဇာဧကိသောပုဂ္ဂလောစသည်ဖြင့်လောကကြီးထဲမှာရှိသောပုဂ္ဂိုလ်တွေဟာတဲ့မြင့်မြတ်တဲ့အမျိုးမှဖြစ်ကြတယ်။မြင့်မြတ်တဲ့အမျိုးမှဖြစ်ကြတဲ့တတိတကြွယ်မျိုးမင်းတကြွယ်မျိုးပုံနာတကြွယ်မျိုးတတိတကြွယ်မျိုးတွေမှာဖြစ်ကြတယ်။ပြည့်စုံဥစ္စာတွေအားလုံးပြည့်စုံကုန်လုံးကျွယ်ဝပြီးတော့ချမ်းသာကြတယ်။ရုပ်ရှင်အင်္ဂါနေအပြင်လည်းပဲတည်နေကြတယ်၊ကြည်လင်ကြတယ်၊ကြည်ညိုဝဲရှိကြတယ်။စားပွဲတောက်ပွဲတွေသုံးဆောင်ပွဲပစ္စည်းတွေကလည်းပဲအလျံပဲနေအပြင်ပေါများကြတယ်။ သို့တော်တဲ့အဲ့ဒီပုဂ္ဂိုလ်များကတော့ပြင်မိမိရဲ့အတိတ်ကံကိုပြန်လဲပြီးတော့တတိယအတိတ်ကကောင်းတဲ့ကံတွေပြုခဲ့လို့ငါဒီဘဝမှာကောင်းကျိုးချမ်းသာတွေရရှိပြီးတော့နေတဲ့ချမ်းသာကြွယ်ဝပြီးတော့နေတဲ့မြင့်မြတ်တဲ့မြို့မှာဖြစ်ပြီးတော့နေတဲ့ငါဒီဘဝမှာလည်းပဲကောင်းတဲ့ကံတွေဆက်ပြီးတော့ပြုမှသာလျှင်ငါနောက်ဖြစ်လာမယ့်ဘဝအနာဂတ်ဘဝမှာကောင်းကျိုးတွေပြန်ပြီးတော့ရမယ်ဒီလိုတတိယပြီးတော့ကာယကံသူစရတဲ့ဆိုတဲ့အမှုရင်း ဝစီကသူစရိုင်းမှု၏မနောကသူစရိုင်းအမှု၏ကောင်းတာတွေကိုသာပြု၏ကောင်းတာတွေကိုပြော၏ကောင်းတာတွေကိုကြံနေအဲလိုကောင်းတဲ့အမှုတွေပြုလုပ်ပြီးတော့နေတယ်။ခွန်ကြီးရဲ့မျက်မှောက်မှာအဲဒီလိုချမ်းသာကြွယ်ဝပြီးတော့မြင့်မြတ်တဲ့အမျိုးမှလည်းဖြစ်တဲ့ချမ်းသာချမ်းသာနဲ့ကြွယ်နေကြွယ်ဝရင်အမတန်မှလည်းပေါ်များရင်အဲလိုပုဂ္ဂိုလ်မျိုးတွေဟာဒီဘဝမှာလည်းပဲဒီလိုဒါနကောင်းမှုဒီလကောင်းမှုဘာဝနာကောင်းမှုကောင်းတဲ့အမှုတွေပြုတာတွေမရှိပြီဘူးလားဗျာ။ကောင်းတာတွေပြုပြောတော့လည်းကောင်းတယ်ပြောပြောကြံတော့လည်းကောင်းတဲ့အကြံတွေကြံတဲ့ပုဂ္ဂိုလ်တွေလောကကြီးထဲမှာမရှိပြီဘူးလား။ enobobụgori gar banye ụmadoroba ji ya ya gụr nyagi gadya d d mra d aadayawa adadya hagwaha mya baarawaadra dyaddbamahamrza imabụglaaa အဲ့ဒီပုဂ္ဂိုလ်များကတော့ဒီဘာနဲ့ဥမာတူတယ်လဲဆိုတော့မှန်စင်ရွှေကြပလင်ကြီးပေါ်ကနေပြီးတော့ဟိုဘက်ကတိုးတဲ့ကောင်းတဲ့မှန်စင်ရွှေကြပလင်ကြီးပေါ်မှာပြောင်းရွှေ့ထိုင်ရတယ်လို့တဲ့ရတနာစီကျထားတဲ့ဒီဘက်ကမြင်းကြောက်ကုန်းပေါ်ကနေဟိုဘက်ကတကယ့်ကိုကောင်းမွန်တဲ့ရတနာစီစီကျထားတဲ့မြင်းကြောက်ကုန်းပေါ်ပြောင်းရွှေ့ထိုင်ရတယ်လို့တဲ့ရတနာရီစီကျထားတဲ့ဆင်းကြောက်ကုန်းပေါ်ကနေဟိုဘက်ကတိုးတဲ့ကောင်းတဲ့ရတနာရီစီကျထားတဲ့ဆင်းကြောက်ကုန်းပေါ်မှာပြောင်းရွှေ့ထိုင်ရတယ်လို့တဲ့ ဒီဘက်ကနေပြီးတော့ယရနာတွေစီကျဲထားတဲ့ပြတ်တက်ကြီးပေါ်ကဟိုဘက်ကယရနာစီကျဲထားတဲ့ကောင်းတဲ့ပြတ်တက်ကြီးပေါ်မှာပြောင်းရွှေ့ထိုင်ရတယ်လို့ပဲတဲ့ကောင်းတဲ့နေရာကနေပြီးတော့ထို့တဲ့ကောင်းတဲ့နေရာထို့တဲ့အစဉ်တန်းမြင့်တဲ့နေရာကိုပြောင်းရွှေ့ထိုင်နေရတယ်လို့ပဲတဲ့အဲ့ဒီပုဂ္ဂိုလ်များဟာလည်းပဲအလင်းကနေပြီးတော့အဲ့လိုပုဂ္ဂိုလ်မျိုးကိုအလင်းကိုသွားတဲ့ပုဂ္ဂိုလ်လို့ခေါ်တယ်အလင်းကနေပြီးတော့ဘယ်ကိုသွားတဲ့ပုဂ္ဂိုလ်ဟေးဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကမဟာရာဇမြတ်တော်မင်းကြီးတတုပမဟံထိုးလျင်ဥပမာရှိတော်ဤမှာပုဂ္ဂလာဤပုဂ္ဂိုလ်ကိုအဟံငါဘုရားသည် ဒီမှာဗုဒ္ဓံဤပုဂ္ဂိုလ်ကိုအဟံငါဘုရားသည်ဝရမိဟောတော်မူ၏အဲလိုပုဂ္ဂိုလ်မျိုးကိုဓမောဇောတိဇောတိပရာယနာတဲ့အလင်းကနေပြီးတော့အလင်းကိုတွားနေတဲ့ပုဂ္ဂိုလ်ဘယ်ကနေလဲကိုတွားမိမိတို့မျက်မှောက်ဘဝမှာဒီလိုအလင်းကနေအလင်းရောင်နဲ့တွားနေတဲ့ပုဂ္ဂိုလ်ရင်းမရှိဘူးလားအတိတ်ကလည်းပဲဒါနကောင်းမှုတွေပြည့်စုံလို့ချမ်းသာတယ်သီလကောင်းမှုတွေပြည့်စုံလို့နာယောဂကင်အသက်ရှင်တယ်ဘာဝနာကောင်းမှုတွေပြည့်စုံလို့ကိုယ်စိတ်နှစ်ပါးချမ်းသာတယ် အခုဒီဘဝမှာလည်းပဲဒါနသီလဘာဝနာတွေလက်ကင်ထားပြီးတော့မကောင်းမှုတွေပဲကောင်းတာတွေပြုပြီးတော့နေတဲ့ပုဂ္ဂိုလ်များဟာဘယ်ကနေဘယ်ကိုသွားနေကြတဲ့ပုဂ္ဂိုလ်ကြီးလဲဒီမိမိတို့မျက်မှောက်မှာလည်းဒီလိုပုဂ္ဂိုလ်မျိုးတွေရှိတယ်အဲတော့မြတ်စွာဘုရားလက်ထက်ကရောမရှိဘူးလားအနာရပင်တို့ဝိသကာတို့ကြည့်လိုက်လေဒါတော့ပဲဘုန်းကြီးပြောတော့မယ်ဟုတ်တယ်မလားဒီပုဂ္ဂိုလ်တွေအတိတ်ကံကောင်းလို့ချမ်းသာတယ်ဒီဘဝမှာမြတ်စွာဘုရားနဲ့တွေ့ပြီးတော့ဒါနကောင်းမှုတွေပြုတယ်ဟောဒီနေရာဘဝမှာဒီတဲ့ပို့ပြီးတော့ချမ်းမချမ်းသာပြီဘူးလားဗျာ ချမ်းသာတဲ့အဲ့ဒီပုဂ္ဂိုလ်တွေဟာလည်းလင်းရောင်ကနေလင်းရောင်နဲ့သွားနေတာနော်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများလည်းပဲယနေ့ကိုကိုကိုပြန်ပြီးတော့ဆန်းခြင်းငါအလင်းရောင်ကနေအမိုက်ထဲသွားနေတာလားအလင်းရောင်ကနေအလင်းရောင်နဲ့သွားနေတာလားအမိုက်ကနေအမိုက်ကိုသွားနေတာလားအမိုက်ကနေအလင်းကိုသွားနေတာလားဆိုတာကိုကိုကိုဆန်းစစ်ကြည့်ရင်ကွယ်ကွယ်ပြားပြားမမြင်နိုင်လေဘူးလားဗျာအခုဘုန်းကြီးတို့ယောဂီများကအလင်းကနေပြီးတော့ဘယ်ကိုသွားနေတာနံပါတ်၄ပုဂ္ဂိုလ်နဲ့မတူဘူးလား စဉ်းစားကြည့်လေအတိတ်ကနေကောင်းပြီလို့ဒီဘဝမှာမိကောင်းပါကောင်းသာသမီတွေမဖြစ်ရပြီဘူးလားဒီဘဝမှာပြည့်ပြည့်စုံစုံမိဘဓမ္မလူလာပြီးတော့မဖြစ်ရပြီဘူးလားချမ်းသာကြွယ်ဝတဲ့ဘဝမှာလာဖြစ်ပြီးတော့ဆရာကောင်းတမန်ကောင်းနဲ့မတွေ့ရပြီဘူးလားဒီလိုတရားကောင်းတွေနာရတဲ့အထုရတယ်ဆိုတဲ့ကမိမိမှာကောင်းတဲ့ကံလားမကောင်းတဲ့ကံလားကောင်းကျိုးတွေလားမကောင်းကျိုးတွေလားအခုဒီဘဝမှာလည်းဆက်လက်ပြီးတော့ဒီတရားတွေနာကြဒီတရားတွေကျင့်ပွားမိမိကိုယ်တိုင် ကိုယ်ပိုင်သုံးမဲ့ငွေလေးတွေကနေဒါနာကောင်းမှုပြုဒီနာတွေကြောင့်ဘာဝနာတွေပွားတယ်ဆိုတော့ကောင်းတာတွေပြုတော့နောက်အနာကဖြစ်လာမဲ့ဘဝမှာလည်းကောင်းကျိုးလားဆိုးကျိုးလားဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများဟာအလင်းကနေဘယ်ကိုသွားတယ်ကျေဆိုလိုက်အလင်းကလားအလင်းရွာသွားရှာသူလဲတယောက်ပဲဟုတ် ဒီလိုပုဂ္ဂိုလ်ဘယ်နှမျိုးလဲအမှောင်ကနေပြီးတော့အမှောင်နဲ့သွားတဲ့ပုဂ္ဂိုလ်အမှောင်ကနေပြီးတော့အလင်းကနေပြီးတော့အလင်းကနေပြီးတော့ဒီလိုပုဂ္ဂိုလ်၄မျိုးပြည့်စုံသွားပြီဟုတ်တယ်မလားဒီတော့ဘုန်းကြီးတို့ယောဂီများကဘယ်ကနေဘယ်ကိုသွားဒီလိုဆိုရင်နံပါတ်ဘယ်လောက်ပါလိမ့်မယ် ဒီနံပါတ်၄ပုဂ္ဂိုလ်မိမိတို့ကအလင်းကနေအလင်းရောင်နဲ့သွားနေတဲ့ပုဂ္ဂိုလ်တွေတောင်းလျှောက်တဲ့အလင်းရောင်နဲ့ဆက်ပြီးသွားကြဖို့မလိုပေဘူးလားဗျာ။ဒါကြောင့်ဒီလိုဆိုရင်ပုဂ္ဂိုလ်လေးမျိုးမပြည့်စုံနေဘူးလား။ဒါကြောင့်ဤမိခောမဟာရာဇပုဂ္ဂလောဤမိခောမဟာရာဇသတ္တရောပုဂ္ဂလာတန်တော်တံဝိဇာမနာလောကသမိန်တိဣဒံအဝောစမဟာရာဇမြတ်တော်မင်းကြီးမဟာရာဇမြတ်တော်မင်းကြီးသတ္တရောလေးပါးကုန်သောဤမိပုဂ္ဂလာဤပုဂ္ဂိုလ်တို့သည် လောကတမင်းလောက၌တန်တော်တံဝိဇ္ဇမာနာတကယ်ပင်ပြင်ရှားရှိကြလေကုန်၏ဒီတိဣဒဝဇနံဤသို့သောဇကားကိုဘဂဝါဒုဘုံတော်တခင်တရားရှင်ကိုတော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောပြတော်မူခဲ့ပါ၏တည်းိမာယသုတရားတင်ညာ